မိမိတို့အရိယဘုတ်တွေကိုကြာနန္ဒပြင်စင်မှာဓမလင်ချိတ်ထိုင်မှာဘယ်ဘက်လဲဝါပါညာဘက်လဲဝါပါတင်ခါကိုသာမန်အနေထားတိုင်းတည်ပါ စိတ်နဲ့ညှစ်ချုပ်ဆုပ်ပြီးတော့ကြောကြီးကိုတင်ခါကြီးကိုတင်ဇက်ကြီးကိုထောင်ပြီးတော့ပခုံးကြီးညှစ်ပြီးမထိုင်နဲ့ပဂတိတိုင်းပြည်ပြည်ပြည့်ပြည့်အိန္ဒြေကိုတည်လိုက်ပါစိုင်းနာတွေလန်နာတွေစောင်းနာတွေရိုင်းနာတွေမရှိပါစေနဲ့သာမန်အနေထားနဲ့ နော်အလကားကိုဘကိုတာမန်နေတဲ့အနေထိုင်မျိုးလေးနဲ့ပန်ပန်လေးအရိယဘကိုတည်ပါတည်ပြီးတော့မင်းတို့ဒီအာနာပါနကမ္မထံကိုသက်ကရှူတဲ့အတိုင်းမင်းတို့ဒီကဆရာပို့ချတဲ့အတိုင်းကြိုးစားအားထုတ်ပါဆက်သွားကြည့်ကြအောင် ဒီကောင်ဒီကဒီလိုလိုလတ်လတ်ကြီးပါစက်နဲ့ညီအောင်ကြီးပါစက်ပေါ်အောင်ကြီးပါနဲ့အတန်ကမိမိနာကိုလာတိုက်ပါလိမ့်မယ်ပေါ်လာတဲ့အတန်နဲ့မိမိကြီးမှနဲ့ဒီကပါဒီကပါဒီကပါဒီကပါဒီမလေးအကြည့်ပါအနိုင်ဝင်ကိုပြုလုပ်ပါနဲ့ ဒီပါယုဒီပါယုဒီပါဒီဒီသာပါနမရှိပါဘုန်းကြီးတို့ဒီသူဒီဒီသာပါဒီသာပါတတိသာပါနမနိဒီသာပါဒီလိုမျိုးဆုံးမရှိနဲ့ပေါ်ပေါ်လေးကြီးဘုန်းကြီးတို့အနေနဲ့ကြပါသေးတယ်ဒီသာပါဒီပါဒီဒီပါနမနိဒီပါဆယ်နေဒီပါ စကကြည့်တဲ့အတန်နဲ့မိစွာနဲ့ကြောက်ကြလည်းသိစိတ်ပါနဲ့မမလေးတိထားပြီးတော့ဒီလိုမိစွာဒီအဲ့အားစိတ်ကြီးကိုဟုတ်ပဲနဲ့ဒီတဲ့ဒီစိတ်မှန်ကန်ပြီးတော့လေးကြောင်းဟာအဝင်အတွက်အနည်းငယ်ရှိဆိုတာဒီကြောပြီးတော့ပေါ်ပေါ်လေးနဲ့ဒီကဘာတိထားကြည့်ပါဒီကမမလေးကြည့်ပါ ဒီဒီအနေရဘုရားမင်းရဒီဒီလေးပါဒီဒီလေးပါဒီလေးပါတိထားပါမလေးဒီပါတိထားပါဒီပါဒီထားပါဒီဒီဒီပါဒီဒီပါအတန်တို့ပါလို့ကြားနေတယ်ကိုယ်ကလည်းအောင်ပြရမလို့အမကြီးအမကြီးဒီဒီဒီကြောင့်ဆောင်ရမယ်လွတ်လွတ်လပ်လပ်ဝင်ပြလျက်အရင်မပြဘဲနဲ့ပေါ်ပေါ်လေးနဲ့ လွတ်လွတ်လပ်လပ်ကြည့်နေတာလေဒီကဒီကမမလေးရှိသွားပရိခာမမရှိသွားဒီကလေးရှိသွားစိတ်နဲ့ရှင်းချုပ်ထားနဲ့ဒီနဲ့ရင်ထဲမှာညှိပြီးရင်ကြီးရဲ့ရှင်းပြီးတော့ထုတ်ပထားနဲ့ကြောရီတရားထုတ်ပထားနဲ့အဲ့ဒါရေးကြည့်ရခန္ဓာရင်းကိုညှိစိတ်နဲ့ကြောရီတင်းအောင်ရင်ထဲမှာညှိချုပ်ပြီးတော့ထုတ်ပကြည့်နဲ့ဒါကအကြည့်ရပြနေမယ်ပို့ကြည့်ပါ အနိုင်ကိုဆုံးပြီးတော့ယောဂလေးတက်တဲ့အာရုံကဒီသာပါဝိညာဉ်မတက်အာနာဘလသမာဓိအဘဒမသမာဓိကောင်းနေရမယ်ဒီကကြောက်ကြတဲ့ကြည်ရမလို့လေဘယ်နဲ့သူ့ဘာသူ့ဘာဝသံကောနဲ့ကြည်နေတဲ့ကြည်အောင်ကြည်တာပါဓမ္မရှိပါညစ်ကြည်ပါသက္ကရှိတာနဲ့တစ်ခါတည်းညစ်ကြည်ညစ်ကြည်ညောင်ကြီးပါလို့လေဒီဘကလူတော်ကိုကြည့်ကိုယ်တော်တော့ ဒုနေရာကိုကျော်ပြီးဒုနေရာကိုပြီးပြီးဒီဒီခန္ဓာမစောနဲ့ခန္ဓာမစောနဲ့ခန္ဓာမစောနဲ့မလို့နဲ့ဒီကမမလေးဒီကမမကြီးမမကြီးဒီဒီဒီကဒီဒီကဒီဒီကဒီဒီဒီညီအောင်ဒီမမလေးဒီဒီကဒီဒီဒီဒီဒီဒီဒီဒီကြောင်အောင်ဒီဒီဖြစ်ကြပြီဒီက အိတ်ထားနေသွားတာတွေ့ရတာထုတ်ပြီးတော့နေတာသိစိတ်ကြပြဖို့လည်းမရဘူးဒီဒီပါညဒီပါမမရှိအမရှိညောင်ကြီးဒီဒီပါပါအမလေးဒီပါပါညဒီပါပါဒီဟာပေါ်ပေါ်လေးနဲ့လွတ်လွတ်လပ်လပ်ဝင်နေတဲ့ထွက်ရအကျိုးမပြတ်ဘဲနဲ့စတဲ့ကြည့်ပြီးတော့မမလေးဒီပါ ဒီဘဝပါသတိထားပါအမှန်ဒီဘဝပါသတိထားပါသတိမလေးခြင်းနဲ့ညီညီရှိညီရှိညီအောင်ညီအောင်ညီညီညီပဲညီရှိပဲဘာနာမတော်နဲ့ညီရှိညီရှိတော့လည်းမလုံးနဲ့အမှန်လေးညီရှိပါသိနေရုပ်ကိုညီချုပ်တာမပါဘူးနဲ့နော်တော့တိုက်ပြီးတော့သိကြည့်ချင်းပြီးတော့ဒီရဲ့စနေရင်ဖြစ်နေမှာပါမယ်ဒီကဒီကသတိထား မမလေးကြည့်ကြမမကြည့်ကြမမလေးကြည့်ကြညီညီညီညီကြိုင်နေကြည့်ကြကြိုင်နေကြည့်ကြပါဒီကမာနေတာကိုပြင်ပါလိုက်ကြည့်ကြလိုက်ကြည့်ကြလိုက်ကြည့်ကြဒီပါဒီပါသတိထားပါဉာဏနာဒီပါသတိထားပါမမလေးညီဒီပါညီဒီဒီဒီဒီအမြင်ပြခြင်းနဲ့အမြင်ပြခြင်းနဲ့အမြင်ပြခြင်းနဲ့သတိထားဒီဒီမမရှိသေးအကျဉ်းရင်းနဲ့ အပြန်လုံးစီနဲ့အပြန်လုံးစီနဲ့ဒီဒီရောင်ကြီးဒီဒီဒီပါဒီဒီပါဒီတရိသာဒီကြောင်ပြီးတော့ကြည့်တဲ့နေရာလေးအောင်ပြီးပြီးတော့နားကသူ့ဘာသူကြားပြီးတာသက်ကရှိတာနဲ့မိမိရှိတာနဲ့တတိကပြီးပြီးတော့ညာလွယ်မှလို့ကိုပြီးညာကလိုအပ်တယ်ကြည့်ပြီးတော့ဒီအမားကြီး ကြနေကြတဲ့ဒီစနစ်တိုင်းအဝင်ဝင်ရပြီတော့ဒူရာဟုတ်ပြီအမဟုတ်ပြီရသပါဒီလိုဒီလိုနမဒီလိုဒီပါဒီကဒီဒီပါဒီဒီပါမကြမ်းနေနေနဲ့ဘိုးတော်ကိုကြောက်ချလို့ပါဒီကမမကြီးဒီညီကြီးညီကြီးဒီဒီညောင်ကြီးဆန္ဒမတော်နဲ့ဆန္ဒကောပြနေလားကလားသိနေပြီမလို့ပါဘူး အဲ့ဒါဒီမသာလောဘဒေါသဒေါသကိုသတ်ပါပါမယ်။ဒါသောဖြစ်အောင်ညှိကြည့်ပါညှိကြည့်ပါညှိကြည့်ပြီးဒီမလေးဒီနဲ့ပြန်နေဒီနဲ့ပြန်နေဒီနဲ့ဒီကိုလို့ကိုတော့ချလို့ပါတော့ချလို့ပါဒီကြည့်ပါဘုသူကြီးမတွေ့ပါနဲ့ဒီရမယ်ကျွန်တော်အလုပ်လုပ်ရမယ်ကျွန်တော်အလုပ်ကိုတော့ချလို့ပါအလုပ်ကိုအမှန်မှသိပြီးတော့လုပ်ပါကြည့်ပါဒီပါရှိတာ namazu sibe sibe ni namaleni ni daba ni duba ni duba ni namaleni ni da ni da ni da ni duba ni duba ni da ni tatare ni tatare ni ရောင်ကြီးဒီရောင်ကြီးဒီပဲဒီပဲဒါတော့ပါလာအောင်ဆရာခေါ်တယ်ဆရာဆရာတစ်ခါတည်းကြောင်းလိုက်ဒီကဒီကမမရှိက မှန်ကြီးသွားကြီးသွားကြီးကြီးသွားကြီးကြီးဒီအဲ့ဒီဒီဒီကိုရင်းအားကြောင့်ရုပ်ရည်ချင်းချုပ်ပြီးဆောက်ပြီးတော့ပြပါလေအဲ့လိုကြလာလို့ဒီဒီနဲ့မိပါတော့တယ်ဒီကဒီလိုကြည့်ပြီးတော့သေးလေးပုံချုပ်ပြီးတော့အနိုင်ကြီးဆောက်ထားတယ်ဘဝလေးတက်တက်ပြီးအားပြုပြီးတော့ဒီပါဝင်လောက်လေးအားစိုက်ပြီးပါအနိုင်ရငြင်းပြီးတော့ညောင်လေးသိနေချုပ်ချုပ်ထားပါလေ လိုက်ပြီးသူ့ဘာတွေအကုန်ပြစ်ပြီးထားတဲ့သဘောလေးညော်လေးတက်တက်တာဒီကြောင်းဆောင်ကြောင်းနဲ့နေရာလုံးလုံးလက်လက်ဝင်ဆက်တဲ့သဘောလေးဘောပါပါဝင်ဆက်ပြီးတော့အလင်းမပြတ်ဒီတဲ့သဘောလေးဆောင်ကြောင်းလောက်ပါသူပါဒီစားပါဒီပါဒီဒီပါဒီသာဒီသာတစ်ခါတည်းကြီးတစ်ခါတည်းကြီးဒီဒီဒီဒီဒီဒီဒီသာဒီသာ ဒီတိုင်းဒီနေ့ကြာလာပြီးတော့ရှိတဲ့နေရာတွေအောင်ပြီးတော့ဒီနေရာကိုကြည့်တယ်ကြည့်တယ်သင်ကြားတဲ့နေရာဒီသာဒီသာပါဒီသာဒီသာမမကြီးမမကြီးမမကြီးညီကြီးညီကြီးညီကြီးကြာညီကြီးရှိတဲ့နေရာလေးကြည့်ဒီနေရာအောင်လေးကြည့်ပါပါဥပဒေညီလာပြီးဒီလိုအရင်ကြာလာပြီးဒီနေ့ကြာလာပြီးဒီကအကျဉ်းလေးမမကြီးပါ မြင်းရဲ့ရှိတဲ့နေရာလေးကိုအောင်ပြီးသားပရိသာရေပရိသာမြင်းရဲ့ဝိဇ္ဇင်ပရိသာပါသိတာလေးအောင်ပြီးရှိတဲ့နေရာအောင်ပြီးရှိတဲ့သင်္ကြန်တဲ့နေရာကိုသိရင်းနဲ့မြင်းရဲ့ပရိသာပါပရိသာရှိတာရှိတာပရိသာရှိတာရှိတာပရိသာပြီးရှိတာရှိတဲ့ဝိဇ္ဇင်ပရိသာဉာဏ်နဲ့သိတာသိတာပရိသာသိမလို့ရှိနေ မလေးတိကမမလေးတိမမလေးတိမမလေးတိကနာမစောနေသတိသာသတိသာပါသတိသာပါသတိသာပါသတိသာသတိသာအောင်ကြည့်ကြအောင်ကြည့်ဒီသာသတိမလေးတိနဲ့မကြမ်းလို့ဒီနဲ့မကြမ်းလို့ဒီနဲ့ဟိုဒီဒီလုံးနဲ့ဒီရောဒီရောမဖြစ်စေနဲ့ဒီလေးသိနေနေဒီကလေးကြာဒီသူသာသတိသာသတိသာပါသတိသာမမရှိဒီပါဒီပါဒီနဲ့ဒီပါဒီနဲ့သတိသာပါကြံလို့ဒီနဲ့မကြံလို့ဒီနဲ့ အကျဉ်းလေးနဲ့ညီကျူညီကျူဒီချက်ကိုအောင်ပြုတာပြုတာပါပြုတာပါသတိထားပါသတိမကင်းခြင်းနဲ့သတိမလေးခြင်းနဲ့သတိမလေးခြင်းနဲ့သတိမလေးခြင်းနဲ့သိကြသတိထားသတိထားမမန်ဒီမမန်ဒီသတိထားသတိထားမမန်လေးရှိသွားသတိလင်းမပြတ်စရာလင်းမပြတ်စရာဒီတတိမှာကြာမှာပြတာကြာပြီးတော့ပြောဆုံးသွားခြင်းနဲ့သတိထားသတိထားပါညီကျူညီကျူဒီဒီတတတဲ့ညီတတတဲ့ညီဒီဒီနဲ့သတိထားပါသတိထား ဒီချက်ကိုသိနေရင်ဒီတစ်ခါကိုကြာကြည့်ဒေတာကြည့်ဒေတာတော့ဒီရတဲ့မျိုးလုံးနဲ့မရှိပါနဲ့ငါကြီးကိုညှို့ပြနေတယ်ဒီနဲ့အောင်မကြီးနဲ့မျိုးလုံးနဲ့အောင်ကြီးနဲ့ဉာဏ်လေးနဲ့တတိအောင်ကြီးပါဒီချက်ကလေးဉာဏ်နဲ့အောင်ကြီးပါသိတဲ့တဲ့တိထားပါအောင်ကြီးပါဒီချက်ကိုသိပါတတိထားပါဒီကြတိထားတတိထားတတိထားဉာဏ်လေးနဲ့အောင်ကြီးဒီချက်ကိုအောင်ကြီးပါဒီသာပါဒီသာပါဒီသာပါတတိမလေးစီနဲ့ ဒီမလေးဒီနဲ့ဒီမလေးဒီနဲ့မမရှိသွားမမရှိသွားသတိထားမမရှိသွားသတိထားသတိထားသတိထားမပြန်လို့ဒီနဲ့မပြန်လို့ဒီနဲ့မပြန်လို့ဒီနဲ့သတိထားသတိထားသတိထားပါသတိထားပါသတိထားပါသတိထားသည်သတိထားသည်သတိထားသူကသူကမမရှိသွားယေရှုဝိသုယေရှုသူကသူနဲ့သတိထားသတိထားပါသတိထားပါသတိထား ဒေတာဒီဒေတာဒီဒေတာဒီဒေတာဒီဒေတာဒီဒေတာရနေရဒေတာမြင်လာအောင်ပြလာဒေတာစီဒေတာစီဒီနေ့ဒီကွာဒီဒီကွာဒီကလုံးမတိုက်ခြင်းနဲ့ရလိုက်ကြည့်လိုက်နေလေးမြင်လိုက်ရလိုက်ကြော်လေးလေးလေးရှိနေတဲ့ဒေတာမမလေးပေါ်ပေါ်လေးလုံးလာလာလေးဒီနေ့ဒီကွာဒီဒီဒေတာရှိချက်ကိုဒီဒေတာဒီဒေတာပါဒေတာဒီဒေတာပါဒီဒေတာပါဘာမဒီဒေတာပါဒီဒေတာပါဒီဒေတာဒီဒေတာဒီဒေတာဒီဒေတာ ဒီမလေးဒီနဲ့မကြမ်းနေသေးနဲ့မကြမ်းနေသေးနဲ့ဒီဒီသွားဒီဒီသွားမမလေးဒီသွားဒီသွားဒီသွားသဘောမဲ့ဒီပရိဒါမကြမ်းနေသေးနဲ့ဒီသာပါပရိဒါပါဒီပါပါပရိဒါအောင်ပြီးတော့ဒီကြက်လေးအောင်ပြီးပြီးမမလေးဒီသွားဒီတော့ဆိုင်အောင်လုံးလုံးလတ်လတ်ကလေးဝင်ထွက်ပြမမလေးမမလေးဒီသွားပရိဒါပါပရိဒါပရိဒါပရိဒါပရိဒါပရိဒါပရိဒါ ဒီတာကိုပြန်နေသေးတယ်ပြန်နေသေးတယ်ဒီကောင်ယူယူယူအောင်ဒီတာဒီတာဒီတာကျေးဇူးတင်ထားပါနဲ့အမှန်လေးဒီတာပါစီရင်လေးဒီတာပါတိပလိတန်လေးတတိလွတ်မတော်တော့တတိပြောက်မတော်တော့ဒီတာပါအသေးစိတ်ကြတာပါနဲ့ဒီတာဒီတာတတိမလေးဒီနဲ့တတိမလေးဒီနဲ့ဘာလဲကြည့်ပြဒီကနေအောင်ကြည့်တာအမှန်ကြီးတော့မမရှိနဲ့အရှင်ဘုရားကြောင်းနေတယ်မမလေးဒီလိုလေးအေးလေးကြည့်ပါပါ အနာမစောနဲ့မလုံးနဲ့ပေါ့ပေါ့လေးလိုးလာနေကြည့်ကြည့်ဒီသာဒီသာမမလေးကြီးကြောက်ကြမဆိုင်နဲ့မမလေးပဲဒီဒီဒီလေးနဲ့တတိကြကြလေးကြည့်ပါပါတတိသာပါဒီသာဒီသာဒီသာဒီသာမပြန်လင်းစီနဲ့မပြန်လင်းစီနဲ့မပြန်လင်းစီနဲ့မလေးတိကျစီတဲ့နေရာလေးမမလေးအောင်ကြည့်မမလေးအောင်ကြည့်တာဒီသာဒီသာတတိမလေးစီနဲ့တတိမလေးစီနဲ့အပြန်လေးစီနဲ့ဒီသာဒီဒီဒီသာဒီရှိသွား မမရှိကမမရှိကအဲဒီစိတ်နဲ့ယုတ်ကြည်ညှိချုပ်မရှိနဲ့အကျော်ရည်ချင်းနဲ့ညှိချုပ်မရှိပါဘူးဘုန်းကြီးဆိုယူဘုန်းကြီးကစိတ်နဲ့ယုတ်ကိုတော့မဟုတ်တော့နဲ့မချုပ်တော့နဲ့ဘာကြီးနဲ့မညှိမချုပ်နဲ့လွတ်ထားလိုက်ဒီကဒီကမင်းနေပြီးတော့ညှိချုပ်နေဒီကဒီနေ့ဒီနေ့အဲ့ဒါနောက်ဆက်တဲ့သတိကအဲ့ဒါအရေးကြီးဆုံးပဲယုတ်ကိုတော့ပြီးစိတ်နဲ့ညှိချုပ်တဲ့အလုပ်ကကြီးကြတော့အန္တရာယ်ပဲဒီကဒီက ဒီကရုံးနဲ့မပြီးတဲ့တိုင်းကိုဆွန့်လာပြီးတော့အလောက်ကရေဝါလေးတက်တက်ရှိတဲ့အလောက်လေးတစ်ခုပဲရှိပါတယ်ဒီကသတိထားခန္ဓာကိုယ်ကိုယ်ထင်းထင်းကြက်မှတ်တဲ့အလောက်မပါဘူးနဲ့ရေဝါလေးတက်တက်ရှိတဲ့အလောက်ကိုရှိပါအဲ့ဒါလေးတက်တက်ပဲလုံးလုံးပြီးကြပါသတိထားပါခန္ဓာကိုယ်ဆွန့်လာကြပါရေဝါလေးတက်တက်တွေအားပြီးကြပါပါဒီကြိမ်မှာဒီနေ့ခလုံးမတိုက်ခြင်းနဲ့အမရှိမမရှိဒီမလေးခြင်းနဲ့ဒီမလေးခြင်းနဲ့ဒီမလေးခြင်းနဲ့သတိထား အောင်ကြီးကအောင်ကြီးကမမကျူမမကျူသွားကျူကျူကျူဒီဒီကြိုင်နေဒီစရင်းကြီးဒီဒီဒီဒီဒီသာပါဒီသာအောင်ကြီးကဒီသာဒီသာဒီကြောအောင်ကြီးအောင်ကြီးကဒီမလေးဒီနဲ့ဒီမလေးဒီနဲ့ဒီမကင်းဒီနဲ့မလေးဒီနဲ့ဒီသာဒီသာဒီသာမမကျူဒီသာဒီသာပါဒီပါဒီပါဒီပါမကင်းဒီနဲ့ဘောဘောလေးဒီပါလူလူလေးဒီပါ normal ဇောက်ကြရှိပါအေးသေးသေးဒီကပါ normal ဒီပါဒီပါကြီးဒီပါဒီကရကြီးဒီပါဒီရတိသာပါတိသာတိသာမကြမ်းနေနေအကြမ်းနေနေအကြမ်းနေနေဒီသာတိသာတိသာဒီကြောင်ကြီးဒီနေအောင်ဒီဒီနေအောင်ဒီပါဒီသာတိသာတိမကင်းနေနေဒီမကင်းနေနေဒီမလေးနေအကြမ်းနေနေဒီမရှိမမရှိပါ ပရိဒါဒီတဲ့နေအောင်ဒီဒီတဲ့နေအောင်ဒီသွားပရိဒါဒီမကင်းစီနဲ့ဒီမလေးစီနဲ့မမရှိသွားမမရှိသွားပရိဒါဒီသာဒီသာရှိသာရှိသာမမရှိသွားမမရှိဘူးဒီဒီဒီနဲ့ပရိဒါဒီတဲ့အောင်ဒီဒီသာဒီသာဒီသာတော့မမရှိသွားမမရှိသွားပရိဒါပရိဒါဒီမလေးစီနဲ့ဒီမလေးစီနဲ့မမရှိသွားပါ ကြည့်ပါတစ်ခါတည်းကြည့်ပါတစ်ခါတည်းကြပါစေကြည့်ပါပါတော့ကြသိကြပါကြပါလားမရသေးနဲ့ဒီလိုကြောင်းလည်းမမလေးကြည့်ပါသတိထားကြည့်ပါပါအောင်ကြည့်ပါပါရှင်းနေအောင်ကြည့်ပါပါသတိထားသတိထားသတိထားသတိထားကြည့်ပါကြည့်ပါပါသတိမလေးခြင်းနဲ့သတိမလေးခြင်းနဲ့ပြန်လေးခြင်းနဲ့ပြန်လေးခြင်းနဲ့မမရှိပါသတိထားသတိထားသတိထား ဒီမကြီးကြီးနဲ့ဒီမကြီးကြီးနဲ့သမကြီးစွာသတိထားသတိထားသတိထားရှိကြပါရှိကြပါရှိကြပါဒီကြရှိသွားသတိထားသတိထားသတိထားမပြန်လို့ဒီနဲ့မပြန်လို့ဒီနဲ့မပြန်လို့ဒီနဲ့အမရှိသွားသတိထားသတိထားသတိထားသတိထားမမရှိသွားသတိထားသတိထားမမရှိသွားဤဤဤဤဤဤဤ ဒီကပါဒီဒီဒီဒီတတကြီးပုံစံနဲ့ကြာပြီးတော့တခါဒီဒီဒီဒီကြောင်းနဲ့တပီးတဲ့သွားနေတဲ့ပုံကိုလေးကြောင်းနဲ့ကြည့်ပြီးတအောင်နဲ့ပြီးသားလို့ဒီနေအောင်ဒီကွာဒီကွာဒီကွာဒီသာတိသာတကင်းရဲ့ဒီလေးကြီးနဲ့အမလေးကြီးအောင်ဒီပါပါဒီပါပါဒီနေအောင်ဒီဒီသာဒီသာမမဒီကွာတိသာ ဒီမကြီးကြီးနဲ့ဒီမလေးကြီးနဲ့ဒီကြီးကြီးအမလေးကြီးပါရှိပါတိတာတိတာပါရှိပါပါတိတာပါဒါနာတိတာပါတိတာပါတိတာရှိပါရှိပါမမရှိ ဒီကတည်းကဒီကိုကြောင်းသွားခြင်းနဲ့ဒီကိုကြောင်းခြင်းနဲ့ဒီကလုံးမလိုက်ခြင်းနဲ့အချင်းကျက်ဝင်လေးဆက်လို့ဖြစ်ခြင်းနဲ့ခေါင်းကောင်လုံးလာဖြစ်ပြီးဝေါ်ဝေါ်လေးနဲ့လောလောလိုက်ယူကြပါ။အမှန်လေးဒီဒီလေးရှိလို့ပြည့်လျောင်းပြီးပါ။သာနာမတော်ပါနဲ့မလုံးနဲ့သတိထားသတိထားမမယူကြ။အမှန်ရှိသွားသတိထားသတိထားသတိထားသတိထားဝိညာဉ်လေးတွေနဲ့ဝိညာဉ်လေးတွေနဲ့သတိထားသတိထားပါသတိထားပါရှိထားပါ။ အောင်ဒီသာဝသတိမလေးစီနေသတိမလေးစီနေသတိမလေးစီနေမမကျူကမမကျူကသတိသာသတိသာသတိသာအောင်ဒီသာပြုသွားရှိသာရှိသာဒီသာမပြန်နေစီနေမပြန်နေစီနေဒီသာဝညိဒီညိဒီမလေးဒီတဲ့ဒါလည်းကြည့်ရမြတ်ဆင်းနေမြင်ပြီးကျတော့မမလေးရောက်ကြသူကအကြောင်းလဲစီနေလင်းနေလင်းနေရှိနေတဲ့သတိသာသတိသာသတိလုံးမခံနဲ့အလုံးမခံနဲ့မပြောင်းမစီနဲ့ သတိထားအောင်ပြီးပြင်းရလေးအောင်ပြီးသွားမမကြီးသွားမမကြီးသွားသတိထားသတိထားပါမပြန်လို့ဒီနဲ့မပြန်လို့ဒီနဲ့မပြန်လို့ဒီနဲ့မမကြီးမမကြီးသွားသတိထားသတိထားပါဝေဒနာသတိထားသတိထားသတိထားသတိထားသတိထားသတိထားယူသွားသတိထားမမကြီးသွားသမရှိကသတိထားဤဤဤသတ္တရေဤဒီကွာသတ္တရေဤဒီကွာဤဒီကွာပါသိကြပါ ဒီမလေးဒီနဲ့ဒီမလေးဒီနဲ့မမရှိမမရှိပါပါဒီသာဝဈာနာစိတ်ပါရှိပါဒီကတိပါဒီကတိပါဒီကပါဒီကပါအကြောင်းလေးရှိပါပါဒီမလေးဒီနဲ့ဒီမလေးဒီနဲ့ဟိုဒီလူဒီနဲ့မသုံးတတ်နဲ့ဒီနေရာလေးကဒါလည်းအကြပြီမလေးဒီကဒီကဒီကဒီကပါဒီကဒီကပါရှိပါပါဒီကပါ ဒီတာကဒီတာဒီဒီတာဒီတာဘာလဲကြည့်ကြည့်တဲ့နေအောင်ပြုဒီနေ့ဒီကတိုင်းဘာပါလဲကြံတိုင်းဘာပါလဲဒီကြောစာတွေမပါဘူးဒီကဒီတော့ကြာကြီးတော့မသုံးတတ်နဲ့လောကီမသုံးတတ်နဲ့ကြာလေးကသုံးတတ်တာဒီကဒီကဒီကဒီကအောင်ပြုဒီကဒီဘောလေးဒီကဒီကလေးဘောဘောတော်ဒီကအမှန်လေးဒီကဒီကပါဒီကပါဒီကလေးဒီကဒီဒီဒီက ဒီအောင်ပြုအောင်ပြုတာဒီတော့အောင်ပြုပြုဝေတာပြုတာဇမတာဇမတာဇမတာမကွာသေးတယ်တော့တတိမကွာသေးနဲ့မလေးသေးနဲ့အကျဉ်းလေးသေးနဲ့အကျဉ်းလေးသေးနဲ့ဒီဟာဒီတာဒီတဲ့နေအောင်ပြုဒီတဲ့နေအောင်ပြုဒီတာဒီဒီတာဒီဒီတာဒီပရိဒါပါပရိဒါပါအကျဉ်းလေးသေးနဲ့အကျဉ်းလေးသေးနဲ့အကျဉ်းလေးသေးနဲ့မမတိမမတိဒီနေရာဒီတာပရိဒါအောင်ပြုတာမလေးရှိသွားပရိဒါပါဒီမသိသေးနဲ့ဒီမသိသေးနဲ့မလို့သေးနဲ့မလို့သေးနဲ့ ရောပြောမြောက်စီတင်ကြံလေးနဲ့အလိုမလိုက်နဲ့ကြာလေးတာမကွာသေးနဲ့မကွာသေးနဲ့သိတာဓမ္မတာမမလေးကြီးကညောကြီးဒီတင်ညောကြီးအနေနဲ့မောင်ကြီးကမမကြီးကမမကြီးကဒီမလေးကြီးနဲ့အကြံလေးနဲ့သိတာတော့သိတာသိတာသိတာပါသိတာသိတာသိတာပါဆိုကြတယ်လို့ပြောသိတာမမကြီးမမကြီးဒီကောကြီးဒီကောကြီးတာသိတာသိတာသိတာ ဒေတာတိဒေတာတိဒေတာတိဟောလည်းဒီပြည့်အောင်ဒေတာတိရောဒေတာတိရလားဒေတာတိတာဒေတာတိထားရလားညက်ပြီးသင်ကြရလားဒီပါဦးဒီသာပါဦးဒေတာစစ်ပါဦးဒီပါသူသူဒေတာကြီးဒီသာပါသုံးသက်ပါဒီသာရောမရလို့ဒီနဲ့မလို့ဒီနဲ့မပြောဒီနဲ့သမထသမထသမထဒီကြဒီကြဟောလည်းဒီပြည့်ဒီဒေတာတိဒီနဲ့ကောင်းဒီပါဒီဆိုင်ရင်းရပေါ်ပြီးညစ်ညစ် ဒီနဲ့ပေါ်ပေါ်လေးဘယ်လိုလဲကြည့်ပါဘယ်လိုလဲကြည့်ပါပါသိတာပါအမှန်ကြည့်ပါပါကြောက်ကြကြည့်ပါဒီကြောင်အောင်ကြည့်ပါပါဒီကြည့်ပါဒီလေးကြည့်ပါပါတိသာတိသာအမလေးဒီတိသာဒီကြောင်ပါပါဒီနဲ့လုံးမတိုက်တဲ့တိသာဒီကြောင်မှန်ကြည့်ဒီကြောင်အောင်ကြည့်တာဘယ်မှာကြည့်ရတဲ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီကြသေးဒီကြသေးဒီကြကြည့်ကြကြပါဘယ်မှာကြည့်ပါပါဒီကြပါဘယ်မှာကြည့်ပါ နမသုဇမမသုဇသတိထာဒီသာတိယဝတိဒီသာသတိထာမမလေးဒီသတိထာမမလေးဒီရဲ့ဒီရဲ့နေရာလေးအောင်ပြုပြုဒီသာဝသတိထာဝဒီသာသတိထာဝဒီရဲ့နေရာလေးဒီကြောင်ဒီသာဒီသာဒီသာဝမကျန်နေနေကျန်နေနေကျန်နေနေသတိထာသတိထာသတိထာဒီဒီကြစီသုဇသုဇသုဇဝသတိထာမမလေးဒီကဒီကဒီကသတိထာဒီကြောင်ဒီသုဇဝ ဒီတိုင်းမှားခြင်းနဲ့မမရှိပါရှင်ညီအောင်ရှိပါဘောဘောလောလောလရှိပါဆုံးပြီးတော့မြှုပ်ဆုံးမှုရှိပါနဲ့တိဒါတိဒါတိဒါနေပြီးတော့ကျုပ်ကိုတိကျသွားမြှုပ်ဆုံးတယ်ကျုပ်ကိုတော့ရေဝါလေးတက်တဲ့အာပြီးဒီလိုလည်းလေပေါင်းပြီးဒီလိုလည်းလည်းဝင်ဆက်တယ်လားမမရှိမမရှိပါတိဒါတိဒါကြည့်နေအောင်ပြီးဘောလည်းတိဒါတိဒါတိဒါတိရာတိဒါတိဒါတိဒါတိဒါတိဒါတိဒါတိဒါတိရာတိဒါပါ ဉာဏ်ဉာဏ်ဒီနဲ့ဉာဏ်ဉာဏ်ဒီနဲ့ဉာဏ်ဉာဏ်ဒီနဲ့ဉာဏ်ဉာဏ်ဒီနဲ့တရားဒီတရားဒီတရားတိသာတရားအောင်ဒီသာဉာဏ်ဉာဏ်ဒီနဲ့တရားတိသာပါညဉာဏ်ဉာဏ်ဒီတိသာရုပ်အောင်ဒီသာပัญจဝီဒီသာဒီသာတရားအောင်ဒီသာဒီရုပ်ကိုသတိနဲ့မြင်ပြီးတော့မော်လေးဒီသာဒီသာဒီသာမြင်လို့ပဲဒီလိုပဲဒီသာလေးအောင်ပัญจစိတ်လေးနဲ့မြင်ရတယ်ဒီရုပ်ကိုသင်ကြားပြီးအောင်ပြီးပြီးတော့ပါ ရှိကြပါဗမေရှိပါဗမေရှိပါဗမေရှိပါဒီနေ့တိတာပါတိတာပါတိတာပါမကြံလို့ရှိနေမကြံလို့ရှိနေမကြံလို့ရှိနေဒီကြစီဒီကြစီရှိပါညီဒီဒီဒီတဲ့ကြောင့်ရှိသူဒီပါပါတိတာပါတိတာဒီကြတိတာပါမကြံလို့ရှိနေမကြံလို့ရှိနေဒီရောရှိပါညီရောရှိပါတိတာတိတာတိတာတိတာတိတာတိတာတိတာဒီကြလို့တိတာတိရလားတိတာပါ ဒီကစောင့်ကြည့်ပြီးထားပါဒီကသူကပါသူကပါဒီသူတစ်ခါတည်းကြောင့်သူကသူကပရိသဉာဏ်လေးစီနဲ့ဉာဏ်လေးစီနဲ့ပရိသဗမာသူကဗမာသူဗမာသူကတစ်ခါတည်းကြီးဒီဒီကြောင့်ဆောင်းနေလို့လည်းဝင်တော့သူကပရိသပရိသပရိသပရိသဗမာသူသူကဒီမလေးစီနဲ့ဒီမလေးစီနဲ့ဒီမလေးစီနဲ့ယက်လေးစီဒီဒီသာဒီသာပရိသဒီသာဒီသာဒီသာပရိသ ဒီကစိတ်ကလေးနဲ့ဒီကရောဒီကဒီကသတိထားဒီလိုဒီကဒီဒီကဒီဒီကဒီကသတိထားဒီကဒီကသတိထားမပြန်နေနေမပြန်နေနေမပြန်နေနေဒီကဒီဒီကဒီကပါဒီကပါဒီကဒီကပါသတိထားပါမပြန်နေနေဒီကစိတ်ထားရှိတာဆိုလည်းယူဒီကလည်းရနေနေလို့ဒီနေတော့ကြလည်းသိမဆိုင်နဲ့အမှန်လေးညာနဲ့သိနေ ये ब्रिजा हो पाओ ब्रिजा ब्रिजा आओ ब्रिजा ये ब्रिजा ब्रिजा ब्रिजा ब्रिजा ब्रिजा वा ब्रिजा वा ब्रिजा ब्रिजा ब्रिजा ब्रिजा वा आओ ब्रिजा ये मेरे दिल में जो मिल गए दिल में जमा था ब्रिजा ये आलू दिल में मेरी बीच के लिए चीज चीज जो ब्रिजा वा ब्रिजा वा ब्रिजा वा ब्रिजा वा से से ब्रिजा से ब्रिजा चीज ब्रिजा ब्रिजा ब्रिजा ब्रिजा मम्मा ब्रिजा मम्मा ब्रिजा ब्रिजा मम्मा ब्रिजा ဒုတိယနဲ့အာယုဘာဝသဒ္ဓဘာဝနဲ့ဘယ်မှာသိဖို့အသေးစားမကြောက်ကြောက်ပဲဒီဓာတ်လေးတစ်ခုပဲကြည့်နေတယ်ဘယ်မှာမရအောင်ထားတော့မယ်ဆိုတဲ့ဘုန်းကြီးစကားလေးတွေဒီကခိုင်နေကြတော့ဘာလို့တွေးနေလဲအကိုပဲဒီဓာတ်လေးကဒီဒီဓာတ်လေးကဒီဓာတ်ဒီဓာတ်ဒီဓာတ်ဒီဓာတ်ဒီဓာတ်ဒီဓာတ်ဒီဓာတ်ဘာလို့ပြန်လေးနေလဲပြန်လေးနေပြန်လေးနေအောင်ကြည့်ကြအောင်ကြည့်ကြအောင်ကြည့်သွားကြည့်သွားတိထား သီတာဝါသတိတာဝါမကြံလို့ခြင်းနဲ့မကြံလို့ခြင်းနဲ့မကြံလို့ခြင်းနဲ့သတိတာသတိတာသတိတာသတိတာဝါသိကြစေသိကြစေသိကြစေသူတော်သူတော်ညီသူတော်ညီသူတော်ညီသူတော်သတိတာဝါဒီကနေ့အောင်ပြုဒီကနေ့အောင်ပြုသီတာသတိတာသီတာသီတာသီတာသတိတာသီတာသီတာသီတာသီတာသတိတာသီတာသတိတာသမယသီတာသတိတာ သီတာသီတာဝေသီတာသီတာသီတာသီတာသီတာသီတာညီကျူညီကျူညီကျူညီကျူအမစီဝါအမစီဝါသီတာသီတာစီဝါစီဝါသီတာမမစီဝါမမစီဝါသီတာစီသီတာစီမမစီဝါသီတာစီသီတာဝေသီတာပြည့်လားသီတာသီတာဒီနေရာလေးသီတာသီတာသီတာသီတာပါသီတာသီတာပါ

ဇန်နင်းကြီးနဲ့ဇန်နင်းကြီးနဲ့ဇန်နင်းကြီးနဲ့ဒီကြောင်ပြုပြည့်တယ်ဒီကြောင်ပြုဒီကြောင်ပြုဒီကတိကမဇန်နင်းကြီးနဲ့တိကတိကဒီကြတဲ့ဒီကြတဲ့ဒီကြတဲ့ကတိကတိကတိကမမေသူမမေသူတော့မမေသူနဲ့တိကအောင်ပြီးတော့တိကဒီကြတဲ့ဒီကြတဲ့ဒီကြတဲ့ပါတိကပါညီညွတ်သူပါခရယ်ညီသူခရယ်ညီသူတိကတိကမဇန်နင်းကြီးနဲ့ဇန်နင်းကြီးနဲ့ इजाजे इजाजे तिजावा तिजावा रिधा इजाजे बाजुवा इजाजे आओगी हमारी सीधा जाओ मले दिने जबले रिधा मले दिने अवाम खाने अवाम खाने लेने बीने जमा बीने रिधा हमारी भी आकाओं में हमारी निगारी ये दिने तो ये क्या रिधा रिधा जीवा रिधा वा हमारी जीवा रिधा वा जलने दिने जलने दिने रिधा जी जीवा रिधा သတိတာသတိတာအမှန်ကြီးစွာသတိတာပါသတိတာသတိတာစေတသတိတာသတိမလေးခြင်းနဲ့သတိမလေးခြင်းနဲ့ဒီမလေးခြင်းနဲ့မဝင်ကြီးစွာသတိတာသတိတာမဝင်ကြီးစွာပါတောက်ချပြီးကြီးစွာပါတောက်ချပြီးကြီးစွာသာရင်ကြီးတတလေးပေါ်လေးလိုလိုက်ကြီးစွာဒီရလေးအောင်ကြီးစွာဒီရကြီးစွာသတိတာေဇာတိဒေဇာတိဒေဇာတိသတိတာပါဒီကမ္မမလေးဒီကဒီကနေ့အောင်ပြီးဒီကဒီက ဒီဝေဒီပါဒိသာဒိသာဝါဒိသာစိပါဒိသာစိပါဒိသာဒီလေးဒီလေးဒီလေးဒီလေးဒီလေးဒီလေးဒီလေးဒီလေးဒီသာအောင်ကြီးဒီကြောအောင်ကြီးဒီကြောအောင်ကြီးဒီကြောအောင်ကြီးဝမန်ကြီးကဝမန်ကြီးကဒီနေရာတော့ဒိသာစိတဲ့နိနိတဲ့အောင်ကြီးကဝမန်ကြီးကဝမန်ကြီးကဝမန်ကြီးရဲ့ဒိသာဒိသာဒီလေးဒီလေးဒီမလေးဒီလေးဒီမလေးဒီလေးမမန်ဒီမမန်ဒီမမန်ဒီမမန်ဒီက ရိတာရှိသွားရှိတာလေးတစ်ခုထားတဲ့အလုပ်လေးတွေတောက်ချပြီးဒီဒီထိုင်ကြည့်တဲ့ဘောလေးရှိတယ်။ဒီကဘာမှမရှိကြပါဘူးဒါ။ဒီသာမကျန်နေပြီလေ။ကျန်နေပြီလေ။ကျန်နေပြီလေဒီသာမမရှိသွားတစ်ခါလေးကြီးကြီးဒီဟာဒီသာဒီသာဒီသာပါဒီသာပါရှိကြပါဒီသာပါဒီသာဒီသာဒီသာဒီသာဒီသာမကျန်နေပြီလေ။ ဆက်ကြည့်ပါပါဆက်ကြည့်ကြည့်ပါပါဒီကိုကြည့်တာပါဒီတိုင်းကြည့်ပါဒီကတော့ပြန်မများစေနဲ့ပြန်များစေနဲ့အမှန်လေးကြည့်ပြီးဉာဏ်ကရှိဉာဏ်ကအကြည့်တွေလေးနဲ့အပေါ်ပြန်လွတ်လပ်မှုဒီလွတ်လပ်မှုကြည့်ကြည့်ဖြစ်ပညာကလေလိုကြည့်ပြီးသတိကကြည့်ကြရအောင်လို့ဒီသာဒီသာပါကျောင်းတော်စစ်ပါဒီသာပါကြောင်းကြောင်း သမရိအောင်ဒီဇနီယာလေးဇနီယာလေးဒီသိချာသိချာဒီသိချာဒီသိချာဒီသိချာဒီသိချာဒီချာသိချာဒီချာဇနီယာလေးဇနီယာလေးဇနီယာဇနီယာလေးသိချာဒီချာဒီသိချာဒီချာဒီချာမဇနီယာလေးဇနီယာဒီလေးဒီလေးအောင်ဒီကပါအောင်ဒီကပါမမလေးအောင်ဒီကပါဒီကပါသိချာပါဒီပါသိချာဒီချာပါမမလေးဒီချာပါ သိတာသိတာကြည့်သိတာသိတာသိတာသတိလုံးနဲ့ထားပြီးသိကြောင်းထားအတေးသိတဲ့ထားနဲ့မမလေးသိတာသိတာဒီနေရာလေးကိုဉာဏ်နဲ့သိတဲ့သိတာရောက်မမရှိဘူးမရှိပါပါသိတာပါဒီနေရာလေးအောင်ပြီးကိုလိုတာကိုလိုတာဆိုတော့ဆက်လာပဲနေရာဝေဒတက်လာမယ်နေရာကိုက်လာမယ်ဘာဖြစ်လာမလဲသိရင်ကြောက်ကြပြီးတော့ဒီစိတ်ပါလေဒါ ဒီနောက်လိုက်မချပါနဲ့ပေါင်းလေး၆လေးပေါင်းလေးကိုယ်လိုနဲ့လိုက်ပြီးသူပါနဲ့လိုက်မချပါနဲ့ဘုရားဘုရားရောခလောက်တာပါဒီတဲ့နေရာလေးအောင်ပြီးသွားပါဒီသာပါဒီသာဒီကဘုရားတမရီတာဘုတော်ကတမရီအားကောင်းရင်လက်နဲ့အားကောင်းရင်ရောလည်းတိုက်နေတာပဲကိုယ်လက်နဲ့အားကောင်းဖို့လို့ဒီသာတမရီအားလေးကောင်းတော့ဘုလို့ဒီသာဒီသာဒီသာဒီသာဒီသာဒီသာဒီသာပါ ဒီကဒီကနေရာလေးမမအောင်ပြီးပြီးသွားပါအမလိုက်ကြပါနဲ့ဒီကရာအောင်ပြီးသွားပါပြီးသွားတတိသာအမှန်ပြီးသွားတတိသာပါတတိမြေကြီးနဲ့အနာမဆုံးတဲ့ကိုယ်ရှိချက်ကြီးစနစ်တွေပြန်မလာမရှိသေးနဲ့ဒီလိုတူလေးလေးရလေးရလေးရှိလေးဒီကိုသိကြည့်လေးချိုးလေးဒီလိုလေးကြည့်လို့ဒီလိုကိုပြည့်စုံနေရရင်ကြတဲ့အာရဗနာအစီအစဉ်ဒီတဲ့တိုင်းပုံစံကြောင်းတစ်ခါတည်းညှိပြီးတော့သုံးသပ်ပြီး ဒီသာဝပါဒီသာဝဒီကြီးရဲ့ဒီသာဒီသာဝမမဒီပါပါဒီပါဒီရဲ့ဒီသာဝပါဒီသာဒီလေအောင်ဒီပါဒီပါဒီသာဒီမလေးဒီလေဒီမလေးဒီလေမမလေးဒီပါမမလေးဒီပါမမဒီပါဒီဒီသာဒီနေအောင်ဒီပါဒီပါပါဒီသာပါဒီသာပါဒီကြဒီသာပါဒီသာပါဒီသာပါ ကြံနေပြီလေကြံနေပြီလေသတိထားသတိထားသတိထားသတိထားသတိထားသတိထားသတိထားပါဒီကိစ္စကိုဒီကြောင်နဲ့ကြည့်သွားပြီးသတိထားပါတောင်းနဲ့အောင်ပြီးသွားပါသတိထားပါသတိထားဒီကနေ့အောင်ပြီးမမလေးကြည့်ပြီးသတိထားပါပါကြံနေပြီလေကြံနေပြီလေဒီကြည့်ဒီကြည့်ဒီကြည့်ပါသတိထားပါဒီကြောင်ဒီကြည့်လားဒီကြလေးသတိထားနေတာဟောရလားဒီကြဒီကြည့်မမလေးကြည့်ပါ ဒီလိုဆိုရင်ဒီလိုမရှိသေးနဲ့ဘလုံးဘလုံးတောက်ချပြီးဒီစားဒီသာပါတကယ်တည်းဒီကြောင်မျိုးပမာလေးဒီမာလေးအားကောင်းလာဒီကြိုင်နှုံးနဲ့ညီးတာဒီဟာလေးနဲ့မြတ်တိလေးဒီကျက်ကလေးသာသာလေးနဲ့ပိုင်းခြားမြင်လာပြီဒီလိုတွေကြောက်ကြလိုက်ကြမလို့တော့ဘူးပမာလေးကကြည့်သွားကြည့်ပေါင်းပြီးတက်ထားတယ်ိတ်တဲ့ဘာပဲလေတကြီးကသိမကြည့်တဲ့စိတ်ကြီးလေပြီးတော့ဒီဘက်ကိုလေပတ်နေတယ်ဒီသူချက်ရဲ့သဘောဟာ ဒီလိုစနစ်တွေမှန်ပြီးတော့ဒီကြောင်ကြဆိုင်ယူရတာမဟုတ်ဘူးလေသူ့ဘာသူအလိုလိုကြည့်နေတဲ့သဘောကိုပေါက်လာပြီဒါအားရကိုသူ့ဘာလို့ကြည့်ပြီးသူ့ဘာလို့ကြည့်ပြီးဆိုတာလေဒီကဒီရထားပါဒီရကြည့်ကြအောင်ပြီးတော့ဒီတော့ဒီလေးကမသိကြောင်ကြဆိုင်ကြမလို့ပါဘူးတော့ကြည့်သွားဒီသာတတိသာဒီရကြည့်ကြရအောင်ပြီးတော့ဒီသာပါဒီနေရာမှာဆက်လို့လို့မောင်းလို့သူ့ဘာလို့ရှင်းတဲ့ သူ့လိုလိုသူ့ပါဝင်သူ့သားတဲ့သဘောဆောင်တာလည်းသူ့တိုင်းတိုင်းသူ့ရှိတာလေဒီရဲ့ပြည့်ချက်တွေလည်းဒီတိုင်းဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဘဝလေးဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဝါဒိမလေးစင်းနေဒိမလေးစင်းနေဒိမလေးစင်းနေမပြန်လို့စင်းနေဒိဋ္ဌာဒီနေရာအောင်ဒီဒီနေရာအောင်ဒီတော့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပြန်လို့စင်းနေဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာ ဒီနေရာအောင်ပြီးသွားပြီးသွားပါဒီနေရာအောင်ပြီးဒီလိုဒီကြည့်ပါဒီအကြောင်းရတဲ့ဒီနေရာလေးတွေဆိုတာဒီလိုမှန်လေးလို့ဒီလိုစနစ်တွေမကြလေးလို့ကြောက်ကြမှုတွေရှိနေလို့အနာမနာအခြေခံကောင်းလာတဲ့ပုံမှာအခုဒီလိုမျိုးကြောက်ကြတဲ့ဒီလိုဖြစ်နေတော့ပါဘူးတတိယဘောက်ကောင်းတယ်ဒီဒီမှမဲ့အနည်းငယ်မှမဲ့ပြောပြမှမဲ့ရုပ်ကိုရှင်းနေညှို့ဖို့ပြင်းမဲ့တယ်ဘုဘောကွာ ဒီအနေနဲ့ယူရတယ်မရှိတော့ပါဘူးတက်ကြီးလုံးပေါင်းနေတယ်လူလူလူရှိတဲ့သံသနစ်တွေရပါပါဘူးအဲဒီသနစ်တွေရတာအခြေခံမခိုင်နေတာဒီသနစ်ကိုသိချင်လိုက်ပြလာတာဒါကြောင့်ဒီပါလိမ့်မယ်သိကြပါဒီသာဝဒီသာဒီသာဒီသာဒီသာဒီသာဒီသာဒီသာဒီသာဒီသာသတိတွေမပြောင်းလဲနေတဲ့တရားပြီးတဲ့ဉာဏ်ချက်ကိုဒီဘောကိုလိုလုပ်ချင်လို့လုပ်နေစရာဆိုင်လို့လုပ်နေမလုပ်ပါနဲ့။ရပါဘူးလို့တရားပြီးတဲ့ ဒီလိုပုံရောက်နေတဲ့ပြိဿရရှိရတခါတည်းလေးရလူကြီးရဲ့ရောက်လိုက်တော့ဒါမှတရားမွေးရမယ်ဒီခါဒီဘောင်ကြီးမလည်းဒီရဲ့ဒီရဲ့လေးကြီးကြီးမလေးအောင်ပြီးတော့ဒီဘဝကတိသာပါဒီသာမလေးကြီးမလေးကြီးပါမမလေးကြီးပါအဲအားရတဲ့မရှိတော့ပါဘူးမလေးကြီးပါပါဒီလိုလိုဒီလိုဒီသဘောဆောင်ပါပြီ သူကသူကြည့်တဲ့သဘောမျိုးတော့ထားတယ်သူကတိတိကျကျတာဒီရတာဒီလေးကြည့်ကြရအောင်ပြီးတော့ဒီကကြည့်ကြရအောင်ပြီးဒီကရိတာဒီသာဝမမရှိပါဒီသာဒီသာဒီဒီသာဒီဒီသာဒီသာကြည့်ကြရအောင်ပြီးတော့မမလေးပြီးတော့မမလေးပြီးတော့ပါဒီသာပါဒီသာဒီဒီသာဒီဒီသာဘဝဒီသာဒီသာဒီသာပါဒီသာပါကြည့်ကြရအောင်ပြီးတော့ပါ ဒီကြပါမပြင်းနေနေပြင်းနေနေဒီကြပြီးဒီကြပြီးဒီကြပြီးထားဒီကြပြီးကြပြီးထားရှိပါပြီးထားဒီမကင်းနေနေဒီမလေးနေပြင်းနေနေမမလေးဒီမမလေးဒီဒီထားဒီကြပါမပြင်းနေနေပြင်းနေနေပြင်းနေနေဒီကြပြီးနေအောင်ပြီးသွားဒီပါပါဒီကြပါဒီကြပြီးထားဒီကြပြီးထားဒီကြပြီးထားရှိပါ အာဝကြောင့်လည်းနဲ့အာဝကြောင့်လည်းနဲ့ပရိသပရိသကုသိုလ်ပြုဝေဒနိုင်ငံတက်လာတဲ့ပုဂ္ဂိုလ်ရနာဟာဒီကတည်းကဝေဒနာပေါ်ပြီးဒီကပါသူ့ဘာလို့သွားပြီးတော့ဘုရားဆရာတော်ကအဲဒီကြီးတဲ့နေရာကိုပါပြီးတော့ဝေဒနာသွားပြီးတဲ့စိတ်ကြီးပေါ်နေတယ်ပေါ်နေကြောင်းကြတဲ့စိတ်ကြီးတွေဒီလိုပါနေတယ်ရောက်ပြအောင်လို့ဘူးဒီနေရာယူမဲ့လို့ဝေဒူရဲ့လို့ပြီးသွားတဲ့အလုပ်မဟုတ်ဘူး ကြောက်ကြတယ်သိညာတယ်သိလနဲ့ပြီးပြီးတော့လုံးဝမဲ့အလုပ်ဒီဟာခိုင်းတာငါဘာလုံးဝမလဲဒီဟာညချက်တိုင်းနိုင်ရတယ်ဟိုကဘယ်လိုကြည့်ရမလဲညရင်ညချက်ကဘယ်လိုသဘောလဲဒီဘာလိုက်လာမလဲဘယ်လိုလုပ်ရမလဲတော့အောင်ဒီနေ့သိညာတွေကြောက်ရတာလေဘိုးတွေလည်းကိုလိုက်ရောပြီးသုတ်ကြည့်သုတ်ကြည့်လာတယ်ဘိုးတွေကျနာကနာသင်ရမယ်ဒုက္ခရောက်မယ်ဘဝများမယ်ဒီလိုဆိုလို့ဒီကပါဒီကပါဒီနေ့ဒီကပါ ဒီတိုင်းနဲ့တကယ်လို့ဝေဒနာဥပ္ပပေါ်လာတဲ့ပုဂ္ဂိုလ်ကဒီစီရဝေဒနာကိုနံပြောင်းဖြစ်ပါလိမ့်မယ်။ပုံညစ်တာမဟုတ်ဘူး။ဒါရီကမပြီးတော့ငါဆိုလို့ဒိဋ္ဌိစသည်ပြည့်တယ်။နောက်ဒီဓမ္မဆောင်ရ။အဲမှာဘုရားဟောတဲ့ပုဂ္ဂိုလ်ကြီးဒီရလေးကပဲကလေး၊ကောင်းလေးကနာကလေး၊ဒီမလေးကသူ့ကလေး၊ပေါင်းလေးကပဲကလေး။ဒီကနာကလေး။ပေါင်းလို့ကျင်းလို့ပဲကလေး။ဒါလေးပါပုဂ္ဂိုလ်လိုက်တဘာဝဥပ္ပပေါ်လာပါလိမ့်မယ်။ အဲ့ဒီပေါ်လာပြီဆိုလို့ရှိရင်လူသေးတဲ့ဓာလေးပါကြောင့်မြင့်ထန်တဲ့ဝေဒမခံစားရပါဘူး။သိရမှုတွေရှိပြီးပါဘူး။ဒါကိုကဘာလို့ရမလဲဆိုတဲ့အလုပ်ကိုတော့ချလုပ်တာပါ။ပညာရှိလက်ပညာပညာပညာဆိုတဲ့ပညာသုံးချက်လက်အင်္ဂါရှိတဲ့ပြည့်စုံသွားရင်ဒီပါလေဒီတတ်ခြင်းလို့တရားကျင့်တယ်။ရုံတော့ပွဲခြင်းလို့ဒီကျင့်ရုံတော့ပွဲကိုပြရတာထားပြီးတယ်။ ကြောက်လန့်မှုလုပ်တယ်လုပ်တယ်တော်ဘူးတဲ့ဘို့လိုပို့လိုက်ငါလိုငါကျိအဖြစ်ကိုသံရရှိလာပြီးဆက်လိုက်ပါဘာလို့ရမလဲသင်ကြားတဲ့ဒါလေးပါပေါ်တဲ့ဒီနေရာကိုမိမိသားလေးကကြည့်ချက်လေးနဲ့ဒီလိုပြထားလိုက်ပါဒီပြထားပါဒီပြထားပါဒီပြထားမယ်ကြည့်ရပြီသင်ကြားတဲ့နေရာရဲ့ဒါလေးပါတစ်ပါးပါဒီကြည့်ကြတဲ့နေရာအားလုံးကိုတတိယပြထားပါ ရေးကြထားပါအဓိကတစ်ဖက်တည်းလည်းမထားပါဘူးအဓိကတစ်ဖက်တည်းထားရင်လောဘဒါလေးပါတစ်ဖက်တည်းထားရင်ဒေါသလောဘနဲ့ဒေါသတို့ရင်ပြထားရမယ်ိထားအဲ့တော့သတိပြထားလိုက်ပါဒါလေးကသင်ကြားတဲ့နေရာနဲ့ဒါလေးကဒီနေ့ဒါလေးကစိုက်ခဲ့လို့ပြီးရဲ့ပြီးခဲ့ပြီးသင်ကြားတဲ့နေရာနဲ့လက်လက်ပြီးမဟုတ်ဘဲနဲ့ကြားရင်လည်းသတိရ ခွာပြီးတော့ညပြီးထားပါဒီလေးညထားပါလောရမယ်လို့ပြောလို့ပါတုတ်ကြည့်ကြည့်နဲ့အလုပ်ကြီးရှိတော့မတင်ပါနဲ့ဘာဖြစ်မလဲလဲဒီနေ့ကကြောင်းရတယ်ဒီလိုလို့ဒီကအချိန်မှာပြည်သေးရဲ့ရက်ကလေးတွေနဲ့သင်ကြတဲ့ဘုရားလေးပါသင်ကြတဲ့နေရာတွေဒီလေးညထားပါညထားတဲ့အခါမှာညထားလို့မတက်ရှိကြတယ်အဲ့ဒါဘာဖြစ်လဲဒီချက်ပြနေတာပါ အဲ့ဒါကိုဉာဏ်နဲ့ပညာကဉာဏ်ပြီးပိုင်းခြားကြည့်ပါတတိကိုဉာဏ်နဲ့ပညာကဉာဏ်ပြီးပိုင်းခြားကြမှာပါတတိထားတာဒီကြိုင်နဲ့ပြရတာပါကြည့်တဲ့ဘက်တဲ့အောင်ကြည့်တဲ့ဒီတစ်ခါကလွတ်သွားဝိရတော့ကိုသွားပြီးသက်သက်သားမဲ့ကြည့်တဲ့ဘက်ကိုလွတ်သွားအဲ့ဒါပဲတော့လဲဆိုညမထားတယ်ကြည့်တဲ့ကြည့်တဲ့လေးနဲ့ဝိရနဲ့ကိုကြည့်ပြီးချင်းညပြီးတော့ခွာပြီးတော့အောင်ပြီးပါမနေရာကြိုင် ရပြီးအောင်ဒီပါဒီကလာတို့ဘာလို့ဒီပါပါလဲဒီပါရလိုက်နေလို့ခလုတ်တယ်လို့ဒီပါတို့စံပေါင်းလို့ဆိုထားလိုက်ပါဘာမှလို့ဒီပါပါလဲဒီကြရတဲ့စိတ်ကိုဒီထားလိုက်ပါညပြီးတော့ပွားပြီးတော့ဒီထားပါညပြီးပွားပြီးဒီထားပါယနေ့ဒီရကဘလို့ညထားမလဲကျမပါတတိကြီးတပြိုင်တည်းကိုမထားဘူးညမရဘူးညပြီးညပြီးအောင်ပွားပြီးတာပါအာယုံပွားပြီးဒီထားပါ ပြည့်စုံကြတဲ့နေရာနဲ့ဝေဒသင်ကြတဲ့နေရာနဲ့မြာပြပါပြီးတော့ကြိုင်နဲ့မြာအောင်ကြည့်ပါမြာပြီးတော့အောင်ကြည့်တာပါမြာပြီးအောင်ကြည့်တဲ့အလုပ်ကိုလုပ်ပါမြာပြီးအောင်ကြည့်ပါအကတည်းကလည်းတာကြည့်နေမကပဲနဲ့မြာပြီးအောင်ကြည့်ပါဒီမြတ်တာကြီးမမြတာကြီးညာကပိုင်းခြားပြီးတော့ဆုံးကြပါညာကပြီးပါဘယ်လိုကိုညာလဲဒီလိုကိုညာနေရင် ဒီဘက်နဲ့လွတ်မသွားအောင်တစ်ဖက်နဲ့ဆက်မသွားအောင်ဒီနာဘက်ကလည်းရောက်သွားအောင်ဝိနာတစ်ဖက်နဲ့မရောက်မကတ်သွားအောင်ဉာဏ်ဉာဏ်ကပြီးပါဉာဏ်ကတစ်ဖက်တစ်ဖက်ညီညွတ်အောင်ဉာဏ်ကသိပြီးတော့တတိကိုသိပြီးပါတတိကိုဉာဏ်နဲ့ဉာဏ်ကကြံ့မှတ်ထားပြီးသိပြီးပါဒီကပါမြာပြီးသိမြာပြီးသွားပြီးတော့အောင်ပြီးဒီနေ့ဝိနာနဲ့ကိုမြာပြီးအောင်ပြီး တရားရတစ်ဖက်တစ်ဖက်ကကနေနေတယ်။တိုင်းနဲ့ညပြီးခြေတော်ကိုလာပါလေ။ခြေရင်းနဲ့မာရကိုပြင်ပါ။အရာဦးဆိုပြီးတော့ရလိုက်ခြေလေးရလိုက်ခြေလေးဆိုတဲ့အလုပ်ဘယ်တော့မလုပ်ပါနဲ့။ခြေရင်းနဲ့မာရကိုပြင်ပါ။ဒီကျတဲ့ဝေဒနာကိုညပြီးအောင်ပြုဖို့ရပါလေ။တတိယလက်ဖက်ကိုညထားတဲ့အလုပ်ကိုမနာပါနဲ့။သွားလိုက်ပါနဲ့ဘယ်တော့မှမရပါနဲ့။ 奥比吧，那块念奥比吧，大理花比奥比吧，你看这块在五幺，这就是在五幺，未来是这在五幺的，这块在你们淘宝五。花比哦，那块念花比哦，你奥他这是什么？他呢慢慢你查的吧，慢慢你这里解的花比哦，大理解比哦，对吗？念啊比哦，念啊比哦，这是奥比吧，那块念吧，大理念吧。 မတိမျှထားတဲ့အလုပ်ကိုဉာဏ်ကမမျှတဲ့သဘောအညီညွတ်တဲ့သဘောလေးကိုဉာဏ်ကမျှအောင်သိပြီးတော့တတိကိုဉာဏ်နဲ့ပညာအုပ်ချုပ်ထားပါတတိကိုဉာဏ်နဲ့ပညာအုပ်ချုပ်ပြီးတော့တတိကိုကလက်ဖက်မျှထားဖို့ဖြစ်အောင်ဉာဏ်နဲ့ပညာကတတိကိုကအလုပ်လုပ်ပါတတိကရှိကြတဲ့ဝေဒနာကိုမျှပြီးခွာပြီးတော့သိရှိမယ်ဉာဏ်နဲ့ပညာကတတိကိုပြန်ပြီးတော့ လုံတော့ဖို့ကြော့ညော့ကြည့်နေတယ်ကြည့်ပြပါဒီချိန်မှာချိန်လာမရပါနဲ့ဒီချိန်နဲ့ဝေတာနဲ့ဒီကြတဲ့သဘောညထားတဲ့တတိလေးကိုပါပြီးထားနေတဲ့တတိလေးကိုညော့အောင်ညချိန်နေတဲ့တတိလေးကိုသိရင်းနဲ့ခိုင်းနေယနေ့ဒီကနောက်ကကြက်မှတ်ပြီးပါဘယ်လိုနေလဲဘယ်လိုကိုရပါလဲဘယ်လိုကိုနေပါလဲဘယ်လိုလုပ်ရမလဲဒီကတတိလေးက မြားပဲထားပါသတိတစ်ချက်တစ်ချက်ကိုကပ်မပေါ့တစ်ချက်ကိုမြားပြီးဒီနေ့ဆိုတာထားမိအောင်ဘယ်လိုထားမလဲဒီနေ့ပြပြီးဖွာထားပါသင်ထားပါတကယ်ကြီးညောထားပါလည်းယူထားပါဦးတကယ်ကြီးညောထားပြီးထားပြီးပြီးထားပြီးပြီးထားပါမြားပြီးချိန်မှာတတိလေးမြားထားပါနှစ်ဖက်မြားထားပါတတိလေးမြားထားပါဒီလိုမပြင်းထန်ပြီးတော့ချိန်ကြောင်းရသွားပြီးတော့အနေပါနဲ့ကြောင်းရဆိုင်တဲ့အလုပ်ကြီးတွေပါ မမရှိတဲ့အလုပ်ကလည်းသူ့ဘောသူစူးစားပါတယ်သူဆိုင်ရလည်းမပါဘူးကိုစူးစားငါစူးစားပြီးမဟုတ်တော့ဘူးလေသိရပြီးမောင်းလို့သူ့ဘောသူစူးရပါလိမ့်မယ်ညချိန်လာပါညချိန်လာပါညောဒီပါဒီသာတတိလေးဒီနေညသာတတိလေးခွာပြီးညချိန်လာတတိလေးညခွာပြီးချိန်လာပါညပါတစ်ဖက်တစ်ဖက်တစ်ဖက်တစ်ဖက်ဘယ်လိုများလဲသမာဓိတော်ကိုများနေသလားဒီကသမာဓိ အဲဒီသမားကြီးတို့ကများလာကြတယ်ဒါလေးခွာပြီးတော့ဝေဒနာဘက်ကိုအလားလေးအောင်လေးထည့်ပြီးပြီးတော့ဝေဒနာတစ်ဖက်တစ်ဖက်ရောက်သွားတယ်ဒီလေးတော့တော့ဒီတစ်ဖက်တစ်ဖက်ရောက်တော့ယနေ့ဒီများညပြီးချိန်ပြီးပါဒီမှာညော့ချိန်မှာဒီမှာယနေ့ဒီများတတိကိုကြက်မှတ်ထားပါအတိတစ်ဖက်တစ်ဖက်ရောက်လို့ဖြစ်တာကတတိတစ်ဖက်ကိုညပြီးချိန်ရတဲ့ယနေ့ဒီများတတိဆိုတာဥစားပြီးပါဒီချက်ကလည်းဒီမှာ မပြီးပါဘူးဝေဒနာလည်းဘယ်တော့ပြီးပါဘူးပြီးနေတာကအဲ့တော့တတိကသိနေပေါ့ဘူးတစ်ဖက်တစ်ဖက်ဝိကျက်နေပေါ့ဘူးဒေသဝိကျက်နေပေါ့ဘူးတစ်ဖက်တစ်ဖက်ကံတယ်ဉာဏ်နဲ့ပညာနဲ့ရှင်နဲ့ဇာဝိကျက်ကြောင်းသိတယ်ညအချိန်မှာဒီတစ်ဖက်လည်းမရောက်ဘူးလေဒီတစ်ဖက်လည်းမရောက်ဘူးလေညသာတစ်ဖက်ညပါပြီးအောင်ဒီတစ်ဖက်ကိုညပြီးဒီတိုင်းနဲ့ညပြီးအောင်ဒီထား နှစ်ဖက်မျှရည်အောင်နှစ်ဖက်လုံးကြိုင်နဲ့သိအောင်နှစ်ဖက်လုံးသတိထားမိအောင်မျှထားမျှခြင်းအသာလေးမျှခြင်းရဲ့သတိတွေသာသာထိုးထိုးဒီဒီဒီဒီမမနေနေဒီဒီနေဆိုတော့ခန္ဓာမတော်ဘဲနဲ့ပြီးပါခြင်းပါယနေ့ဒီညကျမပြီးခြင်းပါသမဏေချိန်မှာမမညော့ခြင်းပါမတဲ့လူဖြစ်သွားတဲ့အမှားဟုတ်ဒီမှာဒီတစ်ဖက်တစ်ဖက်ဆက်ဆက်သွားတဲ့သဘောဘာကြောင့်လဲ ဉာဏ်ပညာကပฏิမဟုတ်တော့နိုင်ဘူးအုပ်ဖို့လဲလို့ဉာဏ်ပညာပฏิနာအုပ်တာပါသိတာပါဒီမှာဒီမှာဖွာပြီးတော့ညပြီးတော့အောင်ပြီးကြံရင်မကညဖွာပြီးဖွာပြီးသိပြီးဖွာပြီးဖွာပြီးအောင်ပြီးတော့မကကိုညပြီးပฏิသာပါညပြီးပฏิသာပါပฏิသာပฏิသာညပြီးသာသနာမစောနဲ့မမနဲ့အကျိုးကြောင့်မမနဲ့တရားဥပဒေမဆုံးပြင်းနဲ့သိရင်းနဲ့ဥပဒေအလောကတဘာရလာပြီးတော့ ဉာဏ်နဲ့ဉာဏ်ကတတိကိုနိုင်နေလာရင်တဘာရလာရင်လောကပေါ်လာပါလိမ့်မယ်သိထားပါအနာဘာနဲ့နေရာဘာနဲ့ဉာဏ်ချိန်တာသိထားညောင်းခြင်းခြင်းခြင်းနာပါမြတ်ပါရှိခြင်းမှာမြတ်ပြီးပါရှိခြင်းမှာပါခြင်းမှာမြတ်ထားပါတတိမြတ်ပါထားပါခြင်းရှိပါခြင်းရှိပါသိကြတတိထားအောင်ပြုနှစ်ဖက်အောင်ပြုနှစ်ဖက်သုံးမြတ်ပြီးအောင်ပြုတတိထား ဒီမကင်းစီနဲ့ဒီမကင်းစီနဲ့ ဒီသာသတိသာရမနာနဲ့ညသာစပယ်ညပြီးချင်းညပြီးချင်းတစ်ဖက်တစ်ဖက်မကတ်သွားပြီးတစ်ဖက်တစ်ဖက်ကတ်သွားဒီကနေ့ဒီကနေ့ကတ်သွားမယ်ဘာမကနဲ့သာမပြီးနဲ့သတိသာပါချင်းခွာချင်းညပြီးချင်းတစ်ဖက်ကိုစပယ်ညညသာညညညညညောလို့ညောပြီးဒီပဲယနေ့ပညာသတိကိုညှိပြီးသတိကငြိမ်ပြီးသတိကနှစ်ဖက်ကိုညှိရပြီးအောင်ကြည့်တတ်ပြီးတစ်ဖက်ကိုသာလေးကြပြီးတော့ပွားပြီးတော့ ဒီဒီဒီလောက်ပါဆန္ဒပတ်ပြီးတော့လည်းမလုပ်လို့ဒီလိုပဲသွားတော့မာမာလေးနဲ့အသားလေးခွာပြီးတော့ဒီမှာပြက်ကလေးနဲ့ဝေနာနဲ့ညပြီးအောင်ပြီးအိတ်သာညညကြီးညပြီးပြီးတော့ညပြီးပြီးတော့ညတော့ညပြီးတော့ညပြီးနဲ့ညပြီးညပြီးတော့ဒီစေနာဂရိတာညပြီးပြီးတော့ဂရိတာကနှစ်ပဲညထားပါညတာပါအရှိကလည်းမရသွားပြီလေ ကြောင်းလာပြီးတော့နာရီဘတ်တစ်ဖက်နဲ့မကနဲ့ဝေဒနာပါဆိုပြီးတော့နာရီဘတ်တစ်ဖက်နဲ့ရုံးမတဲ့နဲ့ဒီကအဲလိုမလိုက်တာအဲ့ဒါသိရတနာဝင်ပြီးသွားပြီ။ဒါကိတာရှင်နာကရဲနဲ့ပြညာသံဃိတို့ကရှင်နာပါ။ဒီကသမာဓိပြညာဆိုတဲ့အင်္ဂါ၃ခုနဲ့မက်ဆေ့ကဒီကျက်ဆိုတဲ့ဝေဒနာဆိုတဲ့ဆိုပဲညှားထားပါပြရထားတဲ့လုပ်လို့ကပါ။ဒီကညီရောဒီဒီပါပြီးဒီဒီဒီဒီဒါပါဒီဒီပါဒီဒါပါဒီက ဒီနေရာကခွာပြီးတော့ထားခွာပြီးတော့ထားပါမတန်ရာချိန်မှာသတိလေးကိုမြတ်ထားပါယနေ့ပညာသာသာထိုးထိုးသတိလေးကိုပြုထားပြီးတစ်ပတ်တစ်ပတ်ဆက်သွားတယ်ကပ်မသွားစီနဲ့ကပ်မသွားစီနဲ့ခွာခွာဒါလေးရခွာခွာပြီးမြတ်ပြီးအောင်ပြီးမြတ်ပြီးအောင်ပြီးခွာမြတ်ပြီးအောင်ပြီးပါပြီးပါပြီးပါဒီကခွာပြီးပြီးပါပြီးပြီးပြီးပါဒီခွာချိန်တော့ပါသတိလေးကိုမြတ်ထားပါမြတ်ထားရတဲ့အလုပ်မရနဲ့မရနဲ့မနာနဲ့ ဒါနမစောနဲ့မြာပြီးပြီးပြီးပြီးရနေသတိထားသတိထားမြာပြီးသတိထားသတိထားဟောပြီးသတိထားမြာချိန်မြာချိန်ဒါတွေကဒီကနေ့နောက်ရက်ပြည့်ပြီးသမာဓိကိုဟောပြီးတော့သတိမြာထားပါသတိမြာထားမပဲမြာထားမပဲမြာထားမြာမြာရင်းနဲ့တစ်ခါတစ်ခါမြာပါလို့ဒါလေးဒါလေးတစ်ခါတစ်ခါကိုအောင်ပြီးပြီးမှမှလေးအောင်ပြီးမြာတဲ့ဘက်ကိုနည်းနည်းလေးချောင်းနေတဲ့ဘက်ကိုသာသာလေးထိုးထိုးပြီးပြီးလေးနဲ့ညနေကျင်ညာချိန်ပြီးတော့ ပြီးတော့သတိပေးထားပြီးပါဆရာထားပြီးပါဒီကြတိတာတိတာမြာပြီးတာညောမြာထားပါညောမြာထားပါညောမြာထားပါမြာတာမြာတာသတိမလွတ်သွားပြီးနဲ့သန္တာမစောနဲ့သန္တာစောလို့လုံးလောက်တတ်ပြီးတော့တော့ဘာတစ်ခါတစ်ခါကိုဒီကမရရပါလားလို့ပြောရချင်လာတယ်သန္တာဆိုပြီးလောဘပြီးပြီးတော့လည်းအရှင်လုံးတော့အဲဒါသန္တာလည်းမစောနဲ့မလို့တဲ့ ဖြစ်ဖို့တဲ့ဖြစ်တဲ့အလုပ်လုပ်တဲ့အလုပ်ကိုလုပ်လို့ပါဖြစ်တဲ့ဆန္ဒတွေမစောပါနဲ့ဒီကျက်ဒီကျက်ချက်ချင်းတစ်ခါလေးရမလို့ဆိုလို့ပထမဆုံးသမာဓိဒီကရရရောရပြီရပြီရပြီဉာဏ်ပညာအောင်ရလို့ရထားဖို့တတိယရမတ်ရမတ်ထားရမတ်ထားပါရပြီတတိယထားပါတတိယလည်းပွားပြီးတော့ ဒီနေရာကိုတကယ်လည်းမြင်ရပြီးတကယ်လည်းအောင်ပြီးပါဒီသာဒီသာအောင်ဒီသာဒီသာတတိသာရာဝီရောစေနာတတိသာဒီသာတတိသာပါတတိသာဒီသာတတိမြာသာနှစ်ပတ်ပြပြီးတော့တကယ်လည်းပြထားပါတတိကိုပွားပြီးတော့အမှားကြီးဆုံးတဲ့ဝေဒနာလုံးဝတစ်ပတ်ကိုမြင်ရပြီးချိန်မှာမြင်ရပြီးချိန်မြင်ရပြီးချိန်ပွားပြီးဒါလေးပြီးပြီးမှမှအနေချင်းချင်းနဲ့ချိန်ပြီး ဒီမိကြီးမိလေးကြီးကြီးလေးခွာပြီးဒီသာပါခွာပြီးသာပါတော့ကိုခွာပြီးတော့အောင်ပြီးဒီလိုမျိုးရောဒီသာပါဒီသာဒီသာဒီရိုင်းနဲ့တစ်ချက်တည်းရမယ်မဟုတ်ဘူးတကြီးကြီးတကြီးကြီးဘယ်လိုမှဝါလည်းဘယ်လိုလိုဝါလည်းဘယ်လိုမျိုးဝါဘယ်လိုသနာဆိုဝါတစ်ဖက်ကတော့ဘယ်လိုကြောက်ကတော့လဲတတိယတစ်ဖက်ပြထားတော့ ဒူရာလေးကြည့်ပြီးတော့ပူရာလေးနှုတ်ပြီးတော့လည်းရွက်ရာလေးကိုရှင်းကြလေးကိုသိပြီးတော့ယနေ့ကပတိကိုဒါလေးခွာပြီးတော့ဟုတ်ထုတ်ပြီးတော့ညောပြီးထားပါဒီကပတိကိုဇမတာခန္ဓာမတော်နဲ့ခန္ဓာမတော်နဲ့ခြေတော်မနာနဲ့ဘယ်လိုလုပ်ရမလဲမကြောက်ရဲခြေရမဲ့စားလို့ဒီလိုပါဘူးဘိုလ်လိုလားဒီလိုလားဘာလဲတော့ရှင်းနိုင်ဘူးဟုတ်နိုင်ဒါလေးမလုပ်နဲ့တော့မဲ့လို့စားလို့ခြေရမဲ့လို့တာဘယ်လိုညီညွတ်မလဲဒီကျက်တဲ့ဝေဒနာနဲ့လက်ဖက်ကိုတတိပြထားပြီးတော့ ဘာတွေလိုရလို့ဘယ်လိုရှင်းပြရမလဲဘယ်လိုလုပ်ရမလဲဒါဟောတာတော့ချလို့ပဲသတိထားဒီရောကသတိထားသတိထားပြီးခွာပြီးသတိထားသတိထားအလုံးလုံးရင်းနဲ့လုပ်ငန်းတော့လုပ်တော့ပေါ်လာလိမ့်မယ်အလုပ်ကလုပ်ပါဒီကလက်ဖက်ရထားပြီးညောထားပြီးညောထားပြီးသတိမလေးရှင်နဲ့သတိမလေးရှင်နဲ့သတိမလေးရှင်နဲ့သတိမလေးရှင်နဲ့ညတာညတာခွာတာခွာပြီးကျင်ပြီးတာ ခွာပြီးသင်ကြီးကခွာပြီးသင်ကြီးကခွာပြီးသင်ကြီးကခွာပါခွာပြီးသင်ကြီးသင်ကြီးအချင်းညနေပါညပြီးသင်တာပါအပင်ညောမမလေးညအချင်းမှာညပြီးတော့သင်တာပါသင်တာပါနည်းနည်းဒီကနည်းနည်းလေးဒီနည်းနည်းပူတာနည်းနည်းလေးတော့နည်းနည်းလေးနည်းနည်းလေးနဲ့သင်ပြီးတော့အဒီဒီနှစ်ခါကိုငြိမ်းပြီးတော့ကြိုင်နေညပြီးညပြီးတော့အသာလေးပါပြီးအောင်ပြီးအောင်ပြီးသွားပြီးသွားအကြီးကလည်းသွားပြီးသွားပြီး သူကပြီသူကလည်းခလုံးလိုက်တယ်သက်သက်ကြီးကိုကြောက်ကြကြတော့သူကလည်းတော့ထားတယ်အဲသူကလည်းပေါ်ပေါ်လေးတော့ပြီးသွားပြီတတိလေးတိုင်းညပြီးချိန်တာပါတတိလေးညချိန်တာပါတတိလေးညချိန်တာပါချိန်တာပါတတိထားပါသက်သာဝတ္ထုတစ်ဖက်တည်းမကလည်းနာဒီကတစ်ဖက်တည်းမကလည်းသဘုတ်ကြီးမို့ရောဝေးရောကြောင်းလို့လည်းပုရုဇဉ်ကြီးဒီတာလောဘကြီးကိုလိုသိကြပါအဝတိကသိနေချိန်တာလေလက်စိတ်ကအလဲပဲဆောကြည့်ပါအခုမှစတော့လာဆိုတော့ တော်တော်တော်တော်များလုံးပါတဲ့အခြေအနေတော့ဆက်လာအောင်အခုမှအရာကြီးကြီးလုံးလုံးအောင်တော့ဆက်လုံးအောင်ဒီသာဒီသာဒီသာဒီသာပါညချိမညချိမညချိမဒီသာချိမတစ်ဖက်ညီညောညချိမတစ်ဖက်ညီညောညချိမညပြီးအောင်ဒီသာပါဒီသာပါတစ်ဖက်ညီညောထားပါအောင်ဒီရိုင်းနဲ့ပွားပြီးအောင်ပြီးတော့ပွားပြီးအောင်ပြီးတော့ဒီသာ ွာပြီးတော့အောင်ပြီးတော့သတိထားသတိထားမြာပြီးရောသတိထားသတိထားမြာပြီးပါတာမြာပြီးတော့ပါတာပါပြီးတော့ကျင်းမြာပြီးတော့ပါခြင်းသတိထားဒီဒါတော့ဒီခါတဲ့ရောညာဝေဒနာနည်းနည်းလေးပိုးတက်လာတော့ဒီဒီကြောင့်ရစီသက်သာလို့ဒီတနာကြီးနဲ့ပေါင်းပြီးတော့ဒါကြီးအားနေတာဒါကြောင့်မို့ညီနေတယ်ဒီသာတက်တာပိုးလို့မဟုတ်ဘူးတော့ချတော့မပိုးလို့ညို့လို့ဒါကြီးကနေပြီးတော့ လက်ရှိရောက်တော့ဒီကဒီလာတော့ပါဒီကြည့်ရလို့မလုပ်ပဲနဲ့သက်သာဖို့လေးချောင်းဖို့ကြောက်လို့ပဲဒီကြည့်ရဝေဒနာကြီးဒီကပြည့်စုံတနာကြီးကတော့နိုင်ရင်ဆိုတော့အားလာကြောင့်မရသရာဝရိယသတိသမารိပညာဘလာ၅ပါးနဲ့တိုက်ရအား၅ပါးနဲ့ဒီပြဒနာနဲ့ဆက်ထုတ်ပြီးတော့အရိယာနဲ့ရောက်ဖို့အောင်လောက်စားလို့ပါညော့ရှိပါအိမ်မှာမဖြစ်နိုင်ဘူးဆိုတော့မဟုတ်ပါဘူးဖြစ်နိုင်အောင်မလုပ်သေးလို့ပါတဘာနည်းသေးလို့ပါလုံးပတ်နေသေးလို့ပါ ဒီကောင်အလုံးလုံးသဘောပေါ်လာပါလိမ့်မယ်ဘူးပါဒီကူကမဖြစ်နိုင်ဘူးလားမဟုတ်ပါဘူးတစ်ဖက်ကျင်းတဲ့ဝေဒနာတစ်ဖက်ပြန်ထားပါတတိယလက်ကနေလက်ကနေလက်ကနေတစ်ဖက်တစ်ဖက်ကလည်းအားရလေးသဘောလေးကိုကြောလုံးလုံးနဲ့ပုံမြင်လာလိမ့်မယ်အဲ့တော့အဲ့ဒီလိုသိနေတဲ့သဘာဝကြီးညာလေးပိုတက်လာလိမ့်အားလေးပိုတက်လာလိမ့်ဝေဒမာလို့ပိုင်းနေပါအားတက်လာမယ်မမဘနဲ့ကိုမတက်ဘူးဒီသားပါဒီသားပါဒီတစ်ဖက်ကြီးအလုံးလုံးနဲ့ပေါ်လာလိမ့်မယ် ရှိနိုင်ဆိုတာမဟုတ်ဘူးဒီကူဒီကူတော့ခွာခွာပြီးတော့လက်ဘက်ကိုကြီးပြည့်တဲ့ဝေလာနဲ့လက်ဘက်ကိုတတိယကြီးတာလက်ဘက်လုံးတကယ်နဲ့ကြီးရပြီညညောအသာလေးခွာခွာတာခွာတာခွာပြီးတတိယသက်တာဖို့နေတာဖို့နေကြောက်ကြောက်လို့လေဒီကြောက်ကြပြီးအကျော်မပြီးအကျော်မပြီးရအောင်လုပ်တဲ့ဗလာလေးလူရာလူရာကိုညီစင်မမပြီးညနေပြီးညက်မှပြီးတတိယထားတယ် ရတယ်ဒီကရင်ဘုရားတော်ကြည့်ပြီးဒီကပါဒီကရင်လည်းအကလေးကိုရပါဘူးဒီကပါဒီကဒီကအားတော်ဘုရားကိုအားနေလို့သရာဝရိယသရိယသမารိယပညာအားနဲ့ဆုံးမရတာဆောင်းသမားလို့ဟုတ်ပါဘူးဒီကရောဒီဒီဒီဒီဒီဒီလာမဟုတ်ဘူးဒီကဒီကညတာညတာဒီကဘယ်လိုပို့တယ်လာတော့အလုပ်မလုပ်ချင်လို့လည်းပြည်ပြည်တဲ့စိတ်ကြီး သနာဝိသိတွေဝိသုလာလို့အဲ့ဒါတနာတွေစိတ်ကိုတနာဝိသုလာအဲ့ကိုဘကသရာဝရိယအားစိတ်ကိုဝိလဲလို့သူ့ဘာလို့ဘာကြီးကိုလို့တော့ကိုတော့တာစိတ်ကိုတနာလက်တယ်မသိဘူးရာဇီညာရောက်အောင်ဆိုတာတတိယနိုင်ယနေ့ဒီညာအားကောင်းပြီးတတိယအောင်ဆိုတာဒီစိတ်ကောင်းပြီးတနာဝိကလို့ရတော့ဒီကခြေထဲလောက်ထိထားနေတဲ့လုံတွေမသိဒါလေးကြည့်နေတနာချင်းသိုးပါပါလို့ကိုလို့ကိုစကားလို့တာဒီလိုဝေဒနာမြည်ကြီး ဒီဒီနေ့ညညီတာညညီတာပါညပြီးတော့ညီတာပါဒီထားပါဒီထားပါဒီထားပါညနေနေညနေနေသတိထားသတိထားဒီဒီရအောင်ဒီမမလေးကြီးမမလေးကြီးတော့ကြပြီးကြည့်ပါတော့ကြပြီးကြည့်ပါသတိထားသတိထားကြားနာသတိထားญาติญาติသိညာသိညာသိညာယနေ့ညတတိကျမပြီးသာသာထိုးထိုးပြင်းပြမမအဲအသာလေးပွားပြီးရပြီးတော့လက်ဖက်ကိုတရားရည်နဲ့အောင်ပြီး ဒီကမြာပြီးအောင်ဒီတစ်ဖက်ကမြာပြီးအောင်ဒီဖွာပြီးတော့ရပြီးဖွာပြီးတော့ဒီဒီအောင်ဒီအောင်ဒီကဒီကဒီကပါမမလေးဒီကပါဒီကပါတိသာပါတိသာပါမမလေးဒီကမမလေးဒီကတိသာအောင်ဒီမြာချင်းမြာချင်းမြာချင်းမြာရောအောင်ဒီတစ်ဖက်မြာအောင်ဒီအောင်ဒီအောင်ဒီကတိသာတိသာတိသာမြာပြီးအောင်ဒီကလူရလေးဒီကိုရလေးတော့အမအောင်ပြင်ဆင်ရလို့လောက်သွားပါ သင်ရနဲ့သင်ရနဲ့တစ်ဖက်ညသင်ရအလုပ်ဘောင်ကင်းတဲ့လုပ်ကိုမရနဲ့မနာနဲ့ဖြစ်နိုင်မှာမဟုတ်ဘူးမနာနဲ့သင်ရလူသားဖြစ်လူသားနှုတ်ရှိရှိဒီဝါဒတွေကြည့်ပြီးတော့သင်ပြီးတော့မုံမောပြီးတော့ဉာဏ်လေးပြန်သိထားပြီးတော့ဒီတော့ပါသိထားပါဒီကနေ့ဒီတော့ဒီဒီဒီမှာဒီကြည့်မှာတစ်ဖက်ညောင်းကြီးတော့မရဘူးသိထားပါတော့ဒီဝါဒကြည့်ရင်တော့ဒီတော့ကြာကြီးတော့ကြာကြီး သွားပြီးသိနေပြီးဒါကသူတို့ညပြီးတာညပြီးကျညနေညနေတတိယနှစ်ဖက်ညအောင်ပြီးညပြီးအောင်ပြီးညပြီးအောင်ပြီးနဲ့ပြည့်နေတဲ့တတိယနောက်ကညနေပညာတစ်ဖက်တစ်ဖက်ဆက်မသွားအောင်ဒါလေးသိပြီးပြီးတော့ဒါကားဒရိုက်ဘာလို့သိရညနေပညာတတိယကျမပြီးသိတာတတိယတတိယတတိယညတာပါညရှင်တာပါညပြီးတော့ရှင်တာပါတတိယပါတတိယညပြီးရှင်တာပါညီရောညီ ဒီတိုင်းကြီးဒီတိုင်းကြီးဒီရောက်ဒီမမလေးကြီးအတင်းအဓမ္မဆန္ဒမစောနဲ့အရင်ကတော်တော်လေးပြန်လာလိုက်တယ်အတင်းရကြီးနဲ့ဒီအဲ့ဒါကိုပြောလိုက်ပါဒီဒီဒီသောတာကြီးကြီးသောတာကြီးကြီးဒီကပါပြီးတော့ချိန်ပြီးတော့ပါပြီးချိန်ပြီးရလို့ဘယ်လားလဲမနာလဲမနာလဲတိသာမြတိသာတိသာတိသာမြတိသာမြတိသာဒီပါ ဒီကဒီနဲ့ဒီကဒီနဲ့ဒီမှာယနေ့ပညာကကသူတို့နဲ့သင်တော့ပါသင်တာသင်တာညသင်တာညပြီးတော့သင်တာသင်ပြီးအောင်ပြီးဒီလိုမျိုးနဲ့ညပြီးဒီညပြီးပါပြီးတော့ရကြည့်ပါပါဘာသင်တော့ဒီဒီဒီကနာနဲ့ဝေရောက်လေးဆံဆွဲပြီးရောက်လေးဒီကအားနေနေတယ်နော်ဘုရားအားနေတနာပတဲ့သိကြညာပါမယ်ပြိတာဘိုးလုံးကိုမလွတ်ဘူး ကျုပ်မပြီးအကျုပ်မပြီးဘရရောက်အောင်လုပ်မယ်အကြည့်ပြောင်းလုပ်မယ်ဒီရောက်ကြည့်မယ်ဆိုတော့တောက်ချပြီးတော့ဘယ်လိုလုပ်ရမလဲဘာကြည့်ရမလဲဆိုတော့အဲ့ဒီတရားလေးဝိညာဉ်လေးကြည့်ဒီပါပါဒီပါပါဒီပါလေကြောက်ကြောက်လက်တက်ကြည့်နေကြောက်လန့်မှုပါလေအင်းဒီဒီကအမလေးတော့ဒီပါပါအမလေးကဒီပြည်ပြည်ကိုလည်းကြောက်ကြောက်ဒီပါလေကြောက်လို့မရပါနဲ့ ကိုယ်ကျေရလို့သောကြဘူးသောကြဘူးဒီတာဒီတာဒီသောကြဘူးဒီကြမဟုတ်လို့အမှန်ကြီးဒီပါပါအမှန်ကြီးဒီပါဝေဒနာနည်းနည်းလေးကိုကျင်းလာတော့သောကြတဲ့ကိုယ်သိကြပါလားသိကြတော့ဒီကလေးပါနေတယ်ဘယ်လိုပါလဲဘာဝဒီတာလက်ထက်ကိုဒီသိကိုထည့်ပေးလို့ဘုဘကလောက်ွက်လဲလို့လောအားလဲလို့သရာလဲလို့ စိတ်ကိုကုသိုလ်အကုသိုလ်နှစ်စိတ်ကတော့ဒီကတစ်ခါတစ်ဖက်အနိုင်ယူတဲ့ပွဲစိတ်ကိုအကုသိုလ်စိတ်ကဆွဲလိုက်ကုသိုလ်စိတ်ကဆွဲလိုက်ဘလုံးကလည်းတစ်ဖက်တစ်ဖက်လူနေကြစိတ်ကြီးတော့ဘလုံးအကုသိုလ်စိတ်ကကုသိုလ်စိတ်ကအကြိုင်လူနေကြညာသာပါတဲ့ပဲဝရိယစိုက်တဲ့ပဲကျူးကားတဲ့ဘက်ကနိုင်ပါပဲမကျူးကားတဲ့ဘက်ကရှုံးပါပဲဖြစ်နေပြီဆိုတာမဟုတ်ဘူးလမ်းကြီးဖြစ်နေတော့မဟုတ်ဘူးဘုရားအကျုံးပေးနေတာကြီး ဒါသဘောနဲ့ငါငါတော်ပြီးရှိနေပြီဒါလည်းကြိုက်တယ်ဆိုပြီးတော့ပြီးအဲကိုဘကတရာနဲ့ဝရိယနဲ့အားနဲ့ကျော်ပေါ်ပြီးပါနဲ့ငါဘာကပြေရငါလိုက်ငါငါတော်ပြီးတဲ့ဒီလိုလေးတယ်ဒီနေ့ဒီတော့ငါငါပြရမယ်ဒီနေ့ပြရဟာဒီကြီးကြီးတယ်ပြရတယ်ဒီကြီးကလည်းပြရတယ်ဘယ်ကြီးကြီးဒီကြီးပါလေဒီကြီးရဲ့ဒီမင်းရဲ့စပ်ပြန်မလုပ်ဘူးကျန်တဲ့ရည်ရွယ်ငါးပါးအကြောင်းပြီးတော့ခန္ဓာကြီးရဲ့ မျိုးစုလူမျိုးနဲ့ပြီးတော့ဓာကြီးလေးပါးနှိမ့်ဆက်ပြီးစမဲ့ဒီရတော့မလုပ်ဘူးညာနေညာနေနဲ့ကျော်ပေးနေတယ်ဒီလိုပြုစသရမယ်ဒီရတော့လုံးပေးနေသေးတယ်လို့အဲ့တော့နိုင်မောင်းနိုင်လိုက်တာကျော်ပေးတယ်ဒါဝိရိယနဲ့တိုက်တာဒီရပါလို့ဘိုးလောက်ပါလို့သောတာပြီဝိညာဉ်နဲ့လည်းပြင်းထန်တယ်ဝိညာဉ်ဘက်ကိုသိကြတယ်လည်းဘာသာသူများလားဝိညာဉ်ဘက်ကအကြများလားဝိညာဉ်ဘက်ကအညွတ်များနေတယ် များပြန်ကိုလို့ကိုလို့ကတောက်ချပြီးကြည့်တယ်မဟုတ်ဘူးကိုလို့တာကိုလည်းလို့တော့ဒီကလေးတရားတော့နီးကြတာဆိုကိုဘကလောက်ွက်နေတယ်စိတ်ကိုအာမှုကလေးရောက်တော့ကိုဘကချိန်လေးလောက်နားလိုက်တော့အားသွားတော့ဒီစိတ်ကအားတော့အလကားမလို့အောင်လို့စိတ်ကြီးကဆွတ်ချပါပြီအနာနဲ့ပူပေါင်းပြီးဒိဋ္ဌိနဲ့ပူပေါင်းပြီးနားနဲ့ကြိုက်တယ်မခံနိုင်ဘူးကြလားအခုဘကဇာတိမသိကြီးမရှိတော့ဘူးဒါလုံးမဲ့လို့ဒီမလုပ်တော့ တဏှာသူ့လို့လို့ရတယ်။ရေးကြီးတော့သူ့လို့လို့ရတယ်။အဲ့ဒါကိုယ်ကမအားလို့မနာနဲ့အဆုံးပေးလို့ဒေနာနည်းနည်းလေးပုံပြလာလို့ဒီဘက်ကလုံးလုံးနေလို့စိတ်ကျက်သမာဓိဘက်ကနည်းနေလို့ဒေနာဘက်ကများလို့နာညွတ်နေပြီ။ဒါကိုရှိသေးတဲ့နည်းနည်းလေးပုံပြရှိသေးတယ်။ဒီရှိနေတဲ့ချိန်ရဲ့အလုပ်ကိုမတော့မနဲ့မရဘူး။ချိန်ရဲ့ညနေပညာဘာတွေအားနည်းချက်ရှိတယ်ဘာတွေဆက်သေးမှုရှိတယ် ဘာလို့ပြည်မှုရှိရမလဲဘာလို့လုပ်ပြရမလဲဆိုတော့လည်းပြန်လို့လုပ်တာသိကြတော့တယ်ဘုရားကြီးကနှိမ့်ပြီးတော့ဝေဒနာများနေလို့ဒီကဝေဒနာဘက်ကိုဒီကြီးကသိသွားလို့အဲ့ဒါကိုဘုရားကြီးရဲ့ပုံပြီးနည်းနည်းလေးသိပြီးတော့ဝေဒနာရဲ့ဒီကနေ့အားနဲ့ဒီရဲ့သမာဓိအားနဲ့ဒီရဲ့ဒီရဲ့သမာဓိဒုက္ခဝေဒနာရဲ့ဒုက္ခရဲ့သင်္ခါချက်ကတရားစားပြီးဒါလေးကဖောက်ပြန်တဲ့ဉာဏ်နဲ့ရုပ်ကလည်းတရားက အဲ့ဒီလုံးသားမျိုးနဲ့ပြီးတော့ပြီးပြီးတော့မှချိန်သားရတော့ဟုတ်တယ်ဘူးအဲ့တော့မှတတိယတစ်ဖက်များထားလိုက်ရဒီဝိုင်းဒီဒီဘုံရဲ့ဒီဒီဒီရက်တစ်ဖက်တည်းသွားပြီးသက်တာကိုသွားမလို့လေအဲ့ဒါဆောင်းသမားကြီးပါမယ်ကာမတုကဏိကဏိယောကနာရီဝတိရဲ့လောဘကပ်ပါမယ်နာရီဝဖောက်ပြန်နေနေရာတစ်ဖက်တည်းကဒုက္ခဒေါသကပ်ပါမယ် လဘဒုက္ခအစွဲနှစ်ပါးလွတ်ပြီးတော့ဒုက္ခဝိနောဒုက္ခဝိနောဥပိ္ပခဝိနောမှာဒီကရသမာဓိဉာဏ်နဲ့ပြီးပြီးတော့ဒီဘက်ကိုရောက်မယ်ဒီသာဝကြီးပါဒီလေးကြီးပါနည်းနည်းဒါလေးပါပြင်ထားလိုက်နည်းနည်းလေးပုံပြီးပြီးတော့တစ်ဖက်တည်းလွတ်အောင်ကျုံးပြီးဒီပါနဲ့လွတ်လပ်လွတ်စီနေတဲ့သဘောနဲ့သက်သာစီနေတဲ့သဘောနဲ့လောက်ပါနဲ့တစ်ဖက်မျှချင်လို့အင်အားကြီးတယ်ဒီငွေအလေးနဲ့ပြီးပြီးတော့ဒီရောအလေးထိုးလေးကို ဒီလိုလောက်ပါဘောင်ခိုက်ရုံလောက်ပဲတောင်းမလုပ်ပါနဲ့ဒိဋ္ဌဒိဋ္ဌကြည်ရလေးနဲ့ဒီကျက်ကြည်ရတဲ့နေရာနဲ့ဒါလေးပါတင်ရတဲ့နေရာနဲ့ဟောပြတဲ့တတိဘုံကြီးကိုကိုကျင်းမဲ့လည်းကတော့ဘက်ကကြည့်ဒိဋ္ဌပါသက်သာဖို့နေတာဖို့ဒီဆောင်ဖို့ဒီဆိုဒီဒီပါပြီးတော့ဒီပါပြီးတော့ဒီကလေးပါဒီပါဉာဏ်ပညာသမထပါခန္ဓာမဆုံးပါနဲ့ ဆန္ဒမကောင်းပါနဲ့မလောပါနဲ့ဒီညောင်ချိန်မှာဒီမှာလူတို့ကိုကြောက်နေပါဒီမှာသမာဓိတောက်ကြပြီးတော့ရှင်းရပါရှင်းတဲ့လူကမလာပါနဲ့ဆိုတာကရှင်းတဲ့လူကိုတိုးတိုးမိတာလားဆိုရင်သာပြန်ရှင်းနေကြာပြန်ရှင်းနေကြာပြန်ရှင်းနေမလုပ်ပါနဲ့တောက်ကြကိုရှင်းတာအဲ့တော့စိတ်ကတတိကအုပ်ချုပ်ဘူးယဉ်ပြကြတဲ့အုပ်ချုပ်ဘူးရမယ်လွတ်တာလေ မနာတိကျွာကိုခေါ်ယူသွားတယ်အဲ့တော့ခြေကျက်လို့ကမနာတယ်ဒါကညီရောဆက်သေးတော့ရှိနေတယ်အလုံးလုံးနဲ့ပြည့်စုံတော့ဒီဒီတော့ဒီဒီတော့ဒီတော့ပါဒီသာပါဒီသာပါညချိန်မှာညချိန်မှာညချိန်မှာသမာဓိအားနဲ့သမာဓိနဲ့ပြင်ရှိပြီးပါဒီလိုပါပြီးလို့ရှိရင်ဉာဏ်မဲ့လို့တော့ကြောက်ကြပြီပါမဟုတ်ဒီကရသမာဓိကုန်းတော်ကိုရောက်မသွားပြီနဲ့ တော့မသွားပဲနဲ့သူ့ဘာလို့သူသူနဲ့လွတ်ထားတဲ့စိတ်ကလည်းလည်းကြည့်အောင်ပြီးတော့ရတဲ့ဝေဒနာလည်းကိုပြပြီးနေတဲ့တတိလေးကိုဘယ်လိုရတယ်တတိလွတ်သွားတာတတိလက်မခံတတိထားနေတာမလားတတိညထားနေတာမလားတတိညထားတာနားရတယ်လို့ပြောတယ်တတိထားတဲ့လက်ကိုတော့မလုပ်ဘူးတတိထားပါတတိထားပါတတိရဲ့ညထားပါညထားပါလက်ကညထားပါဒီရောညထားပါညထားနေပါ ရထားနေပါသတိညထားပါသတိညထားပါညပြီးညောထားပါဒီမကင်းသေးနဲ့ညောထားတဲ့လူကမနာနဲ့မအားနဲ့လည်းဒီကနောက်ကချက်မှတ်ပြီးချိန်သွားလည်းဒီကချက်မှတ်ပြီးချိန်သွားချိန်သွားပါချိန်တော်မနာပါနဲ့ဒီလိုလုပ်လို့တော့ပါလေညောချိန်ပါချိန်ဒါကဒီလိုလည်းနေချိန်နဲ့ချိန်မှချိန်မှညောချိန်မှညတာပါညပြီးအောင်ပြီးပါ မြထားပါမြပြီးထားပါသတိလေးမြထားပါလက်ဖက်မြပြီးညော့ထားပါမြထားပါသတိမြထားတော့သတိလေးမြထားပါမြနေပါညော့မြပါချိန်ပါလက်ဖက်မြချိန်ကြပါလက်ဖက်ညော့မြတာကိုချိန်ကြပါဒီနေ့ဒီပါဒီနေ့ချိန်မှာယနေ့ဒီညပဲတစ်ပတ်များလာနေတာကိုအလိုတိုးကိုကျော်လေးကြည့်ပြီးတော့ဘုရားသူကိုလာလေးလျှော့ဝေဒနာကိုပိုးလေးနည်းနည်းလျှော့ပြီးသမာဓိပဲလူလာလေးနည်းနည်းဖြည့်ပြီးတော့သတိလေးပြထားလို့ መሰለ በቃኔ ተማይ በደለ ከታው ነው በቃኔ ተናው ይዋ ባባ ሲዜ ታቡ ይዛ ይዛ ኛታ ይዜ ታባ ይዜ ኛታ ባ ኛታ ኒ ደግ ይዜ ወደ ነግ ያ ነው ጋኒ ጀማታ ጀማታ ጀማታ ጀማታ ሰላ መሶኔ ሰላ መሶኔ ሰው ወይኔ ሰው ወይኔ ဒီရောင်ကြီးစိတ်စိတ်ဒီကဒီစိတ်ဒီနေ့ဒီပါဒီနေ့ဒီမှာညနေညကျမပါ သာတူတူနဲ့ကြည့်ပါကြည့်ပါကြည့်ပါခွာပြီးရကြည့်ပါကြည့်ကြပါခွာပြီးလက်ပဲအောင်ကြည့်ပါလက်ပဲကိုမြအောင်အောင်ကြည့်ပါလက်ပဲမြအောင်ကြည့်ပါဒီလိုယူကြည့်သက်သာကိုသွားပြီးနေသွားဆုံးဆုံးကြတယ်ပေါ်ဆိုတာကနာဝင်ပြီးတော့ရင်းလာပြီးမြင့်ဆုံးဆုံးတယ်အဲဆုံးတော့လက်မခံနဲ့ပေါ်ကြတာယုံကြည်ကိုယ်သူ့ဘာလို့ကိုယ်သူလောက်ခဲ့တယ်ဒီလိုကြာကြာသားတယ်ဒီနေ့လေဒီဝေးလို့ဒီကွာလာနေဒီကြီးဆုံးဒီလိုကြာသားရတယ် သိခင်ဒုက္ခကဝေါခပြီးကြွေးကြတာပါတယ်အကျိုးမပေးနဲ့ညာနဲ့ညာနဲ့သူကညာမှာပေါ်စားပြီးတော့သူကဒီလိုဆိုတာအဲကွာအကျိုးမပေးနဲ့တော့သူကဟိုရတင်ပြီးတော့နောက်ကဝေနာလိုက်တဲ့ပြီးကြိုက်တယ်ဒီကွာအဲ့တဲ့ထက်လေးပဲသနာပူပေါင်းပြီးကြံနေတယ်အဲ့ဒီနာနဲ့မှစိတ်လေးတော့မသိတဲ့စိတ်ကြောင့်ဆိုယူပါသနာလက်တည်းစိတ်ကိုဆိုယူပါသတိမသိတဲ့ဆိုယူပါအိမ်မှာ ထားမထားနဲ့နားရနဲ့ပါသွားလိမ့်မယ်မနာနဲ့ဒီကမနာနဲ့ဒီကမနာနဲ့ညချင်းအောင်မနာနဲ့ညချင်းတာဒီရောဒီညပြီးဒီရောဒီနာဒီညာတိထားဒီရပြီးဒီရောဒီညာတိထားဒီမလေးဒီလေးဒီမလေးဒီလေးဒီဒီဒီဒီဒီရောင်ကြီးရောင်ကြီးမဲမကြီးရဲ့ဉာဏ်လေးမမကြီးသားကြီးနေမြောင်ကြီးနေမြောင်လူကိုကြောင်းကြီး ဒီလိုမျိုးကြောင့်လည်းလည်းပညာဒီဒီသာတတိလေးမလုံးနဲ့တတိမနာနဲ့တတိပသာအာရမအားနဲ့မနာနဲ့ဒီမအားနဲ့မမရှိနဲ့တတိသာကဒီဘတတိသာဒီဒီအမကြီးဒီကဒီလက်ဘုံမြတ်ကြီးပါဒီဒီပါဒီဒီတရားတတိသာပါလည်းပညာတတ်မှတ်တာပါကျတဲ့ဝေရလည်းဝေရကြီးတာပါကြီးတာပါတတိကိုလက်ဘက်မြပြီးခွာပြီးကြိုင်လဲလက်ဘုံကို ရိုင်းနေပြီးရပြီးတော့ရှိတယ်။ဒီကြိုက်ဒီကိုရိုင်းနေနေအုပ်ထုတ်တာ။ဒီထားတာကမှအားနေ။အားနာတော့နဲ့ပါသွားပြီ။ဒီရောက်ဟုတ်တော့။ဒီကဒီကိုနိုင်နေအောင်အုပ်ထုတ်တာပဲရင်းနေပြန်လို့ရ။ဒီထားတဲ့လုံသားတာနဲ့ဒီကအားပြီးတော့တော့ဆောသွားတယ်။ဒီထားတာကတော့မလား။ညတာဒီထားဒီထားတော့မလား။ဒီထားတဲ့လုံကိုမဆော့ပါနဲ့မရက်နဲ့မအားနဲ့မနာနဲ့လုံးဝမဆော့နဲ့။ဒီထားဒီထားထားနေညတာဘလို့ထားထားရှိရတာ။ ပြည့်တဲ့ဝင်တယ်မြပြီးတစ်ဖက်ခွာပြီးတော့ချိန်ပြီးမြချိန်ပြီးပြီးသားပြီးလေးထားပြီးပါဒီသာပါဒီသာဒီသာဒီသာဒီသာဒီသာဒီပါဒီပါဘာသာမတော်တဲ့ဒီလိုလည်းပြင်းတာတော့ကြောက်လာတယ်လန့်တာလေတော့တက်တာချင်းအလေးဆောင်နေတာလေကြောက်မလို့ပါလေကြွားချင်မကြီးတယ်လို့ပြောလို့ပါလေအဲလိုကြီးอ่ะအဆုံးမအလုပ်ပြုလုပ်နေတယ်ဒီသာပါ ဒီကြီးကြီးကြီးကြီးကြီးကိုလုံးတိုက်ပဲဒီကြီးပြတ်ကုန်ဒီတော့အကြီးလည်းမပြတ်နဲ့အကြီးလုံးတိုက်တယ်အကြီးလုံးမရှိတော့သက်သာတနာဝင်မှုရတနာဘက်ကသာလာပြီးကိုယ့်ရဲ့လောအားနဲ့လည်းတနာဘက်ကသာလည်းသွားဆောင်ပြီးပြေတော့တာဘူးမခါနဲ့ကျုံးပေးနေကျုံးပေးနေဒီကဒီကပါဒီကပါဒီကပါဒီပါဒီပါဒီပါညထားပါဒီထားတဲ့လူကမနာပါတတိယထားပါ 李查回家，李查了，阿不妈的，哪姑妈的，李查人都不没见，没见那个李要干谁家那个李金要来干嘛？李查的，那干嘛去？李查，李查，李查，李查，念他，念他，念他，夸他，现在无人能能看不？昨那水田那个李查不？李查，李查，念他，那边也叫他，叫那边也叫他，叫他，叫他，叫他，念他，念他，那个李查娃，那个那边念他娃。 တိထားတဲ့လုပ်ကိုမနာပါနဲ့ဒီနေ့ကများထားတာထားတဲ့တတိယတစ်ဖက်ကိုများလားတစ်ဖက်ကိုနေတာနေတဲ့ဘက်ကိုကျော့ရတဲ့ဘက်ကိုနေတဲ့ဘက်ကိုကြည့်နေရတဲ့ဘက်ကိုကျော့အဲလုပ်ကိုယနေ့ကများလို့ပါတတိထားတာတော့မနာပါနဲ့မနာနဲ့မအားနဲ့ဒီဒီသာကြီးတာနှစ်ဖက်ကိုများနေတာတတိလေးသိထားပါဒီကမနာနေလို့မနာနေလို့မအားနေလို့မစိုးရနေလို့ကိုယ်လိုက်တယ်ဒီလိုပဲဆိုကြတတိယကများနည်းနည်းဟောတော့တာပြန်လာ သတိဉာဏ်များအားနည်းသွားတယ်တဏှာဝင်ပြီးတော့လည်းသိရင်သတိထားဆန်းလာခြင်းသတိမလွတ်ဘူးသတိထားတဲ့လူကလုံးဝမနာဘူးခိုင်ခံ့တဲ့သတိထားတယ်သတိထားနေတဲ့လူကိုသင်နေရင်ဒီကနေ့သာသာဒီကဒီကဘုရားဘုရားဒီလိုသတိထားရတဲ့ဒီကောင်ကလေးကြီးရဒီကောင်သတိထားတဲ့လူကိုမနာလို့အပေညာသတိထားပါဒါလေးပါသင်ကြတဲ့နေရာနဲ့ဒါလေးပါသင်ကြတဲ့သမာဓိသင်ကြတဲ့နေရာနဲ့ ဒီလိုနေရာကိုတကယ်လို့ညပွားပြီးသိကြည့်ပါပွားထားပါပွားပြီး တကယ်နဲ့တစ်ဖက်ဆုံးကိုတကယ်နဲ့ပြီးသွားပြီးသားပါတကယ်နဲ့ပြီးသွားတကယ်နဲ့ပြီးညညပြီးတစ်ဖက်ညပြီးညပြီးညပြီးညပြီးပြီးသားတစ်ဖက်ညပြီးပြီးသားတစ်ဖက်ညပြီးအောင်ပြီးတစ်ဖက်ကိုတကယ်နဲ့အောင်ပြီးရလေးနဲ့ခွာရလေးနဲ့ဒါလေးကြခွာကြပြီးတော့ဒါလေးခွာပြီးတော့တတိထားတတိထားတာလေးကိုဝိညာဉ်တင်ကြတဲ့နေရာနဲ့ဓာတုဝတင်ကြတဲ့ပတိရဲ့တစ်ဖက်ကိုညပြီးခွာပြီးအောင်ပြီးသားခွာပြီးအောင်ပြီးသားဒီကဒီကဒီကခွာပြီးအောင်ပြီးသားတစ်ဖက်ကိုညပြီးအောင်ပြီးသားအဲ့တော့ဒီနေ့ရလေး ပညာဒီလိုကိုကြောက်ပြီးသူတိထားတဲ့ခွာထားတဲ့ညှာထားတဲ့အလုပ်ကိုမနာနဲ့မနာနဲ့မနာနဲ့သနာဆုံးပြီးတော့မဲမဲမလုံးနဲ့ညှာပြီးညနေပညာနောက်ကဒီကနေ့နေ့ချင်းလေးတိထားပါနေ့ချင်းညနေပညာသိပြီးတိထားတာရှိရထားပြီးဒီမလေးတွေတိထားတာမအားနဲ့မအားနဲ့ဒီလိုဝိညာဉ်ဘလောက်တဲ့ဖို့လို့မဟုတ်ဘူးဝိညာဉ်တက်နေပြီးပြီတိုင်းသိလို့လေဒီနောက်မသုံးတတ်ရင်ပြီးသုံးတတ်လို့ရှိရင်ဒီမတရားကိုတရားရနှစ်နောက်ခေါ်တော့ ဝိဒအောင်ကိုမပြတ်တော့ပြေးပြီးတာဝိဒကြီးဝါရံကြီးတယ်ဝိဒသူမကြီးမလို့ပေါ့ဆိုရဝိဒဒီရဲ့သုတ်ကြီးနဲ့ငါ့ကိုရဲ့ဒိဋ္ဌိပနာရီမာနရီပေါ်တော့ပြရတယ်ဒါလေးကလည်းပေါ်ပေါ်လာတယ်ဟုတ်ပြီပေါ်ပြီလေလို့ရတော့သုတ်ကြီးမှကျင်တနာဝင်မှုမဲ့သိဒါဒီကသိတဲ့ဝိဒနာကိုချိန်ရကမဲ့သိစံစိတ်စံစိတ် ပฏิလွတ်တာနဲ့ဟိုတဏှာကိုတောက်ပြီးပြီးရဲဆိုပฏิသာနဲ့ဒါစိတ်မတရားနဲ့ဆိုတော့ဆန်းကြီးပဲယူရနာယူတာတွေကိုလောက်ရတာဥပကဇာအားနဲ့ဟိုကဘီရပုတ်တယ်ဆိုပါလေဘီကိုရင်းနေတဲ့ဥစ္စာဒီတော့ဒီများကြီးနဲ့ဒီများကြီးနဲ့ဒီကဒါစိတ်စိတ်ကနိုင်ပြီးတာကြီးဒါစိတ်မသိဘူးဆိုဒီကနိုင်ပြီးတာကြီးလာတာပါလေဥပကအာမရောအာမရောညချင်းညချင်းလည်းမပြောဘူး အဒီမကင်းကြီးနဲ့ညတင်ညတင်ဒိန်ဒိန်ဒိန်ညာကြီးဒီကြောက်ကြကြီးပြီးတဲ့လုံးကြီးကကြောက်ကြကြီးကြောက်ကြတာကြီးကြောက်ကြတာကြီးကကြောက်ကြမကြော့နဲ့အကျုံးမပေးနဲ့ကြားတဲ့အောင်သမားမလုပ်နဲ့အကျုံးသမားမလုပ်နဲ့အရိဒအရိဒအရိယာလကားကြီးတော်တာမဟုတ်အောင်သမားကြီးတော်တာမဟုတ်အောင်သမားဘုလူတွေအောင်ကြီးမျိုးမွေးနဲ့ကြောက်ကြကြီးဒီကမအားတော့ဘူးဒီကအားတော့မယ်ဆိုတာဒီနဲ့အားကြီးကြီးတဲ့အားကြီးကြီးတဲ့အားကြီး အဲ့ဒါအာရီမှာအလုံးလုံးနေတဲ့သတိမသိတဲ့အလုံးလုံးနေတဲ့အာရီဝရိယအာရီသတိအာရီသမာဓိအာရီဒီလိုကမှရအောင်လုပ်ခဲ့တဲ့ကောက်ချပြီးအဲဒီမှာလုပ်ခဲ့ကြိုးစစ်တရားအာရီဒီအာရီရဲ့တိုက်မှာရောအာမရှိတော့လို့မရအာရှိပါလို့မရဒီဒီတဲ့အာပရိခါတဲ့အာဉာဏ်နဲ့ကြည့်တဲ့အာအဲ့ဒီအာတွေကိုအကျော်မပေးနဲ့အကျုံးမပေးနဲ့အလှမပေးနဲ့အာမပြီးတဲ့အနာမပြီးတဲ့သူ့ပုံမလို့နဲ့ကြောက်ကြဘူးဒီဒီရောက်ပါမရဘူး မရဘူးသူမရတော့ဘူးတော့တော့မရဘူးလို့ရအောင်မနက်ဘလောက်သာရအောင်မှာတော့ဒီတော့သွားကြတာရတာပြတယ်ရလို့မရဘူးသူမနက်ဝင်ပြီးမာနဒိဋ္ဌိသနာတွေဒီမှာဝင်ပြီးဒီကဒီကအကျော်မင်းတို့ရဲ့ဒီဒီကြောင်ဒီကိုလိုကိုတော့ကြလို့ဒီဒီကြောင်ဒီဒီဒီကြောင်ဒီတော့ညာညာညာတတိယညာတာညာတာညာတာခွာတာသိသိပါ သိချင်းသိချင်းသတိနဲ့ပဲများထားပါ။ညာကြည့်ပါကြည့်နေပါ။ရောက်ကြည့်ပါ။ရောက်ကြည့်ပါရောက်ကြည့်ပါ။ဒီဒီယောက်ျားကြီးကအဒီတိတ်ကခလုံးမတိုက်ကြီးနဲ့မရသေးနဲ့မနာကြီးနဲ့ဒီမှာယူသွားအဲ့တော့ဒီကညာများကြီးတနာဖို့ဒီဒီကပြက်ကုန်မယ်ဒီဒီကပြက်ကုန်မယ်ဒီပြက်မခံနဲ့တို့တို့ယောက်ျားကြီးယူသွားပြီဒီလုံးမကြောင်းလဲသွားသေးနဲ့တို့တို့မမယူသွားပြီအဒီလုံးမမခံနဲ့အပြက်မခံနဲ့ မာဓိကမရောပါဘူးဝိညာဉ်သင်ချရင်သမာဓိဝိညာဉ်ပုံသင်ချလိုက်သမာဓိနည်းနည်းလေးသင်ချအောင်ဒီကလေးလုံးဒီလိုလေးနည်းနည်းကြည့်ပြီးတော့ဒီကရင်းနဲ့ကြီးနဲ့ဒီဝိုင်းသမာဓိအားနဲ့သမာဓိအားမြောက်ဒီလိုလေးနည်းနည်းကြည့်ပြီးတော့ရင်းနဲ့ကြည့်ရှင်းအောင်မရတယ်ရှင်းအောင်မရတယ်ဉာဏ်ပညာလုံးလို့ရှိပြီးတော့ဒီပေါ်လာပါမြပါ ရပြီဆိုကြပါပေါ်ပြရတယ်နည်းနည်းနည်းနည်းပုခါတာကပုခါတာကနည်းနည်းနည်းနည်းလေးနဲ့မသိမရင်းလေးနဲ့သိကောင်းသွားတာလေးနည်းနည်းလှုပ်ခင်းလှုပ်ရင်းနဲ့ပုခါတာကြီးရလိုက်တယ်ဒီလိုမလျှော့နဲ့ဒီလိုမလျှော့နဲ့လုံမလုပ်တဲ့တပါးရအောင် အလုပ်လုပ်ပါဒီမှာဒီမှာဒီမှာညဒီမှာညော့ကြည့်ဒီပါပြီးဒီဒီသက်ကိုမြပြီးအောင်ဒီသက်ကိုမြပြီးအောင်ဒီဒါသင်ကြတဲ့နေရာလေး ဓာတုကရှိတဲ့သမာဓိသင်ရတဲ့နေရာလေးမြတ်ရှိတာရိတာမြတ်ပါခြင်းမြတ်ပါခြင်းဒီနေ့ပညာကျမ်းမှာမြတ်ပြီးပါခြင်းပါပြီးတော့သင်သင်ပြီးတော့ပါခြင်းကဤတာဤသူဤသူဤတာဤတာနဘညာဤနဘညာဤတတိကိုနဘညာပြီးဤတာပါတစ်ပတ်တစ်ပတ်လေးညာပြေတော်ညောညောရိတာရိတာရိတာဒီသာပါ မြာပြီးချပါမြာပြီးသိပါဒီလိုလုပ်ကိုမနာနဲ့မအားနဲ့မရနဲ့ဒီမသိဘူးနဲ့မြာပြီးသိတာသတိသာသတိသာမြာထားပါသတိသာပါဒီမလေးကြီးနဲ့သတိသာသတိသာမနာနဲ့မအားနဲ့တော့ကိုမြာကြီးတော့ကိုမြာကြီးဤတာဤတာဤတာဤတာဤတော်ပဲနဲ့ဤတော်ပဲဤတော်လုံးဝမနာနဲ့ဤတော်လုံးဝမနာနဲ့မလျှော့လိုက်နဲ့မအားလိုက်နဲ့သတိသတိအောင်သတိကြောက် အဓိကကလွတ်သွားတဲ့စကားဝင်ပြီးတော့လုပ်ရပြီးတော့ဖန်နေပြီးဒါတွေတိုက်နေတဲ့ကနာတွေကတခါတည်းသိကြဝင်ပြီးပူတော့တာဒီလိုဘလောင်းဆောင်သူ့ဘက်ကောင်ဝင်ပြီးတော့သူ့ဘက်ဘာကြီးဆိုတာအရှောင်းမသိတဲ့အရှောင်းမသိနေကြတော့မဟုတ်ဘူးဘလုံးရှင်းနေအောင်လို့အရှောင်းမသိတဲ့ဒီထားအားကောင်းလို့ရှိရင်ဒီဒုက္ခတွေကဒုက္ခတွေဆက်လာရဒါစိတ်လွတ်သွားတဲ့ဒုက္ခဒေါမနတာတွေဆက်တော့လာဒီရဖို့လို့ရှိလို့လား ဥပကသမာဓိမှာသင်တဲ့မသိတန်လေးလောအားနဲ့တော့ဒနာစိတ်ကဝင်ပြီးတော့အကျိုးပြုတဲ့ဒနာဝင်ပြီးတော့ဒီသာဒီသာဒီဒီကြောင်းကြီးကြောင်းကြီးကြောင်းကြီးလက်ခံရကြီးတစ်ခါတော့ဘုရားကြီးဒီဉာဏ်နဲ့ပညာဘာသာတွေလိုလည်းနေနေတယ်ဒါကဘုရားလည်းတတိယတစ်ဖက်အောင်ပြီးတော့ညောင်းလာတစ်ဖက်ကိုအောင်ပြီးတော့နေသွားလာနေတဲ့ဘက်အောင်ပြီးတော့ နည်းနည်းလေးစာပြီးပို့ပြီးတော့အောင်ပြီးတော့ညာတဲ့ဘက်နည်းနည်းလေးကြောက်ပြီးတော့တစ်ဖက်ကိုညီညွတ်အောင်ညှတာညှပြီးသတိထားသတိထားသတိမလေးခြင်းနဲ့သတိမလေးခြင်းနဲ့သတိမကင်းခြင်းနဲ့သတိမကင်းခြင်းနဲ့သတိမလေးခြင်းနဲ့သတိမကင်းခြင်းနဲ့မမကြီးစွာမမကြီးစွာသတိထားသတိထားသတိထားမပြတ်မင်းခြင်းနဲ့မပြတ်မင်းခြင်းနဲ့သတိထားသတိထားပါသတိထားပါမပြတ်မင်းခြင်းနဲ့ ဉာဏ်ရင်းတွေနဲ့မမအောင်ဘူးမမအောင်ဘူးမမအောင်ဘူးတိသာတိသာဉာဏ်ရင်းတွေနဲ့ဉာဏ်ရင်းတွေနဲ့ဉာဏ်ရင်းတွေနဲ့တိသာတိသာတိသာတိသာပါမဉာဏ်ရင်းတွေနဲ့ဒီအောင်တိသာမမအောင်ဘူးမမအောင်ဘူးမမအောင်ဘူးသွားတိသာတိသာတိသာမမအောင်ဘူးသွားတိသာ အောင်ကြည့်ရနေအောင်ကြည့်သွားကြည့်ကြည့်ကြည့်ကြည့်ကြည့်အောင်ကလည်းမရနဲ့မရနဲ့မရနဲ့ပေါင်းစည်းပြီးတာတစ်ပတ်တစ်ပတ်ကိုဒီလိုများတော့တစ်ခါတည်းစပြီးတော့တစ်ပတ်ကြီးတော့တတိယထားပါများထားတယ်လို့မနာနေဘူးမနာနေမနာနေမနာနေမအားနေဟိုအားပြီးနာပြီးကြောက်ရတယ်ခဏလည်းပဲကိုသိကိုပေါ်ကလွတ်တာပဲစပြီးတော့သူ့ဘောဘူးအောင်သူ့ပြီးတော့လို့လွတ်ပေးကြတယ်ဒီလိုပုဂ္ဂိုလ်ချင်းအောင်လို့ဒီကဆန်းတော်ကြီးက ဒီညာတွေပေးနေပြီးတော့ပြီးတော့ကိုယ့်အောင်ပဲတင်မရမှာဘယ်သူမှလာခဲ့လို့မရပါရကောင်းခဲ့လို့မရတော့အဲကိုယ့်အောင်ပဲမရမှာကိုယ့်ကိုတော့တော့ရုံးအခုကမသေးသေးနဲ့ပြင်ဆင်တဲ့ညာတွေတောင်းဖို့တာဒီကတနာလည်းတဲ့လော့တာနဲ့မိရှူလောင်ခဲ့တာအမလေးပါလေပူလိုက်လောင်လိုက်ဆိုတော့သတိဉာဏ်ပညာနဲ့တာထိုင်ခန်းကလားဒီကိုမိုးနေတာဒီတရားပဲဆန်းလာတာဆန်းလာရင်ကိုယ့်ကိုတော့တော့ဆန်းလာတယ် ကိုလုံးမကိုစားတာဘယ်မှလာတာလားဘောဒီသာတော့ပါပညာရေးတရားဒီလိုနေကြမယ်ရင်းနှီးရလောကရဆံပြီးရင်းနှီးသွားရတယ်ပြ။ဒါများချမ်းသာရင်းများကြီးရ။ဒီရက်ကမှဘယ်ရှိပါမှလာပြီးဆန်းတော့မလုပ်ဘူး။အဲ့ဒီတဲ့သားတဲ့ဆန်းတော့ဘူး။အခုဒါရိကရပြီ။မသိကရပြီ။တတိပေါ့။တတိဆိုရတနာပဲ။တတိဉာဏ်ဉာဏ်ဆိုရတနာ။ဓမ္မယန္တာ။ဒိဋ္ဌာဒိဋ္ဌာကိုကိုအားကို 我我们这边呢，这边呢有没有这个？对吧？你那边不是有，哎嘛，有有，现在湖南的，你你你你，你看刚才你这边是哪一点都看不到了？小鬼一点都见不到了，现在嘛，五个月在单位都结了，哪一家子？我前两天呢，幺个月，也啥子都没有，一天两百块钱一块地，一天两百块钱一天，你看，你去，你去家。 ရင်လုပ်ခြင်းနဲ့ရက်ပဲသွားမသွားလို့ဒီသာဒီသာညာကျူညာကျူသင်ကျူသင်ကျူသင်ရောက်သင်သင်တာသခင်ညာကျူညာကျူမရဘူးလားမဟုတ်ဘူးရောက်ဒီမှာအမနည်းနည်းနဲ့ပါနည်းနည်းပါပုဂ္ဂတာကပုဂ္ဂတာကနည်းနည်းလေးညာနည်းနည်းလေးနည်းနည်းလေးနည်းနည်းလေးညာနည်းနည်းလေးပတိလေးလုပ်နေတဲ့တတိလေးတတိလေးလုပ်နေလို့တတိကူရာညာနဲ့ပညာစမှတ်တာတတိကူရာညာနဲ့ပညာစမှတ်တတိမငြိမ်လို့မငြိမ်ကြပါဒါပြီးတော့တိကျကလည်းမကြည့်ပါဘူးဝေရလည်းမကြည့်ပါဘူးကြီးနေတာကသိကလေးကြီးတယ် ဒနာပဲရောက်လို့သဒ္ဒါပဲရောက်လို့ဒနာပဲရောက်လို့ဉာဏ်ပဲရောက်လို့အခုဘကသိထားတာမအားနဲ့မနာနဲ့အခုဘကရောက်သွားလိမ့်မယ်ငြိမ်သွားလိမ့်မယ်ခွာချင်းခွာပြီးတော့သူခွာပြီးတော့သူခွာပြီးတော့သူကသတိထားခွာပြီးတော့သူကသတိထားပါသတိထားပါသတိညာထားပါသတိညာထားပါသတိညာပြီးသိထားပါသတိထားပါသတိမလေးသိနေသတိမလေးသိနေသတိမသိနေသတိထားတာမအားနဲ့မနာနဲ့မြတ်ထားမြတ်သိနာမြတ်သိနာမြတ်သိနာ ဒီကရမအားနဲ့မနာနဲ့ညာရှိညာရှိကညောတာညောတာဒီကရမအားနဲ့မနာနဲ့ဒီကရမဆုံးနဲ့ဒီကရမဆုံးနဲ့ဒီကလုံးလိုက်ဒီနဲ့ဒီကလုံးလိုက်ဒီနဲ့ဘာမှဒီကအချင်းချင်းနဲ့ဘာမှဒီပေါ်သွားတာလေတက်ရှင်လုံးနဲ့တခါလဲလို့စကြီးမောင်းနေတယ်အဲ့လိုတော့လည်းဘာမှယူသွားဘူးဒီကြောက်ကပဲဝေရတဲ့ဒီဒီကိုကကြလာပြီအဲမှာဒီလိုမှရည်ဒီကတော့ဆောက်ချကြည့်ပါ လောက်ချပြီးသူ့ဘာပဲရှိနေရန်နဲ့ပြညာတခါတဲ့တတိကိုချက်မှတ်ပြီးတော့တစ်ဖက်မြလာတယ်အခုဆိုင်ပြလို့တိုက်ပြပြီးသွားရင်တပါးကြီးရဲ့စိတ်ကဝေဒနာတစ်ဖက်တစ်ဖက်ကလာတယ်အဲဒီကအဒီကအယူဆိုင်ပြလို့တိုက်ပြီးတော့မာရီရဲ့ဒီကရမနာနဲ့မာနဲ့ကြည့်ကြည့်ကြည့်ရောင်းပြီးတော့ရောင်းပြီးတော့ရောင်းပြီးတော့ရောင်းပြီးတော့သတိထားပါသတိမကင်းသေးနဲ့သတိမကင်းသေးနဲ့သတိမကင်းသေးနဲ့သတိထားရမအားနဲ့မနာနဲ့သတိကိုယ်နဲ့ပြန်အားပြီးတော့သုံးမိလိုက်နဲ့ မရှိတယ်ဘူးမနှုတ်လိုက်နဲ့မဆုံးလိုက်နဲ့ညီရောင်ညီရောင်ညီတာညီတာတစ်ဖက်များညီတာတစ်ဖက်များညီတာညီတာသတိထားချိန်တာချိန်တာညချိန်မမလေးညတာပါနှစ်ဖက်အောင်တစ်ဖက်လုံးညပါတစ်ဖက်အာရုံတစ်ပိုက်လုံးညပါညပြီးအောင်ပြုပါသတိထားပါသတိထားပါညပြီးသတိထားပါသတိအားရမအားနဲ့မနာနဲ့မမလေးကြည့်သွားမမလေးကြည့်သွားဒီရတဲ့ဒီဒီဒီသတိထားညီတာတစ်ဖက်လုံးညီတစ်ဖက်လုံးညပြီးညပြီးသတိထား သိကြပါသတိထားပါသတိမလိကြည့်နဲ့မကင်းကြီးနဲ့သတိမကင်းကြီးနဲ့သိကြတာမအားနဲ့မနာနဲ့ဤဤညာဤသာသိကြပါဤကြပါဤသိကြပါအကျဉ်းလေးတွေအကျော်မကြီးတဲ့မအားနဲ့မနာနဲ့နော်အာရိနာတော့နဲ့သနာလိုက်တဲ့စိတ်ပါအောင်ဒီကြီးရောက်ရှိတဲ့သနာရှိတဲ့အစည်းရဲဆိုတာဒီဒီစိတ်လေးညာစိတ်ကိုပြောင်းလို့မသိဘူးကချမ်းတော့လို့ဒီကြောင့် ဘယ်လိုကိုယ်စိတ်သာစိတ်နဲ့ချမ်းသာခြင်းသတိထားလာမှာလဲသတိတဲ့စိတ်နဲ့ပေါင်းမယ်သတိတော့သွားတာတဲ့စိတ်နဲ့ဒိဋ္ဌိနဲ့ပေါင်းပါရင်ရှင်အခုတော့ဒီရှင်ရုံလို့ကလည်းရှင်ရုံလို့ကလည်းကိုယ်ပဲသာတော်လို့ကလည်းကိုယ်ပဲလို့သာသာခြင်းသတိထားလာမှာလဲမနာနဲ့အဲဒါနာရီကတစ်ဖက်နဲ့တစ်ဖက်ကနဲ့သက်သာလို့တဲ့ဘုရားသွားမနာနဲ့အာဒီနာပြီးတော့ဒါကအာရာကိုယ်ကိုအကျိုးပါပဲသနာတော့လိုက်ပါပြီဒါရီကဒီဒီတိုင်းနဲ့သနာလောပါပဲ အဲလောဘတော့လိုက်သွားတာကြောင့်ရင်းမဟုတ်တော့ဘူးဒီကကာမတုခလိကနိယောဂသိဒီကဒိဋ္ဌာမာနမနာနဲ့နာတိဝါတိကျတဲ့ဝိရဏနဲ့မြာပြီးဒိဋ္ဌာမြာပြီးဒိဋ္ဌာမြာပြီးခွာကြည့်ခွာကြည့်ခွာကြည့်ခွာကြည့်ခွာကြည့်မနာနဲ့မာနဲ့အာနဲ့မနာနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါမမဒိဋ္ဌာပါမမဒိဋ္ဌာပါမမလေးဒိဋ္ဌာပါဒိဋ္ဌာပါဒိဋ္ဌာ ဒီသာသတိသာဒီဒီဒီဒီညာကြီးညာပြီးတော့ဒီသာရတိကပါပြီးသာတော့သာရတိကိုလည်းပြညာသိသိသာပါမှာဒီဒီဒီသာသာသာဆိုလို့ဒီလိုပါလိမ့်ပြီးတော့ဒီရောဒိသာဒိသာဒိသာမနာနဲ့မဟာနဲ့ဒီဒီမလေးကြီးကမမလေးကြီးက မလေးကြီးကဒါကျင်းထန်တာတော့အဲလုံးလာထွေးလာကြည့်နေတာလုံးလာထွေးလာဆိုတော့လုံးလုံးအဆွေးအဆွေးဘက်ကလည်းကိုကချိန်နဲ့လုံးမလားကိုဘက်ကနားလို့လုံးကြည့်တာပဋိစားတဲ့အာနယ်လို့ရှင်သနာဝင်လုံးနောက်ကတတားလည်းလစ်တော့တယ်ဒီလစ်တာတဲ့သနာငါးစိတ်ကြည့်ပြီးတော့လုံးကြောက်ဖို့ဒါလည်းအသေးသေးဆောက်တယ်ပဋိစားတာလစ်တာတဲ့နောက်ကအသေးသေးရောက်ပြီလားသနာနောက်ကတိတ်ကြည့်တော့နောက်ကအသေးသေးအားရည်ကိုကြည့်ပြီးလောင်ရဲကိုအသေးသေးဆောက်လို့ ဘုဒ္ဓဝတ္တိထားတဲ့မအားနဲ့မနာနဲ့အကြောင်းမသိနဲ့မရက်နဲ့မနာနဲ့ဒီဒီလေလောက်ကိုကြီးဉာဏ်မကြတာရအောင်ဒီယနေ့ပညာဓမ္မပြီးတော့ရအောင်ဒီလက်ကိုမြတ်ကြီးဒီလေလောက်ကိုမအားနဲ့မနာနဲ့မအားနဲ့မနာနဲ့ဒီတာဒီတာဒီတာဒီတာဒီဒီဝါဒီဒီဝါဒီဝါဒီတာဝါနှစ်ဘက်မြတ်ပြီးဒီတာဝါဒီတာဝါဒီတာဝါခန္ဓာကိုယ်မလုံးနဲ့အခုလုံးလိုက်နေအခုလုံးလည်းမကြောက်ရနဲ့ဘာမှလည်းဒီကအခုလုံးလည်းမရောပါသေးနဲ့ဒီတာဝါဝိညာဉ်လုံးသေးလာတဲ့အခါကျတော့ ဆိုတော့သိပြီလုံးပြီးလာလို့မပြောနဲ့ကိုဘကလုံးတယ်ဆိုတော့ကိုဘကအချက်ကိုဘကနိုင်နိုင်လေးလေးကြီးကြီးတက်တက်ဆိုင်ဆိုင်မာမာနဲ့အတိကိုကျက်မှတ်ပြီးတော့အားမယ်ယနေ့ပြညာအုပ်ထုတ်ပြီးတော့မလွတ်တမ်းမအားရမနာရထားနေပဲဆိုမလုပ်ပါဘူးလုံးတယ်ဆိုတော့ကိုဘကချက်လို့မနာတယ်လည်းတရားနဲ့ပြီးလုံးတယ်ကိုဘကအချက်ကိုကိုဘကလိုအားနေလို့ဒီသာဒီသာဒီသာမမလေးဒီသာဒီသာပါ ဒီပါကြီးပါကြီးပါကြီးဒီပါဒီနာဝတစ်ဖက်ပြဒီနာဝဒီနာမဟာဝနဲ့မနာဝနဲ့မဟာနဲ့မနာနဲ့တိသာတိသာတိသာအမလေးဒီပါအမလေးဒီပါအမလေးဒီပါကြီးကြီးကမကြီးအမကြီးအမကြီးဒီနာကဘုရားကြီးနာကဘုရားကြီးဒါဒီဒါကြီးဒါဒီဒါဒီဒီပါဒီဒီပါ 这个这个慢慢这个慢慢的，那简单的项目我拿了，俺们那个都拿过，你记不住了。对吧？我不敢听那个俺们阿们那的，你那个别的，你看他们说的，现在这样的，还来看一看澳洲元气，哪家企业你你，我讲人家搞不了，你要人家，要了一些人，那那呢？所以说，非洲那边不搞，老贵的，对吧？他那个不搞的呀，他那个不搞。 ဒီတဲ့ဘလို့တဲ့ဘောကလုံးပိတ်ရောသူကဒီမိုင်းသေးတယ်ပေါ်လာတယ်အဲ့ဒီဘက်ကကအာနေခုဘကအာနေဟိုဒီဘကအာနေဒီဘကလာပါတော့ပြီးတော့ဒီဘကညာရင်ဒီဘကတော့ပြီးတော့ဝတရာဘကအာနေသနာဘကတော့ပြီးတော့သနာလာပါလိမ့်သနာတိုင်းပဲဒီရှိပြီးအကျော်လည်းမရနဲ့မနာနဲ့ဒါလည်းချိန်တာသူ့ဘာလို့ဝင်တာ ရှင်းမယ်ပြီးတော့ကြာကြတာကိုယ်လည်းကိုယ်ကြာကြအောင်ကိုကြာကြအောင်ကြာမယ်ယူတယ်ဒီလိုမျိုးတော့လည်းကြာကြတာသူ့ပါဘူးဒီသာဒီသာဒီဒီဒီသာပါဒီပါဒီပါဒီဒီပါဒီဒီပါဒီဒီလည်းမနာပါဘူးမနာကြီးတာတစ်ဖက်ကမြကြီးတာဒီလိုတစ်ဖက်ကျက်တဲ့ဝေဒနာကိုရှိပြီးပြီးတော့ဒီသာလေး ပြီးတာပြီးပြီးတာဟွာကြီးဟွာကြီးဟွာကြီးဟွာပြီးတော့ရှင်ဟွာပြီးတော့ရင်းရင်းပြီးတော့ရှင်တာပတိလေးဟွာပြီးရက်ပြီးတော့လက်ဘက်ကိုပြပြီးအောင်ပြီးတော့ဘယ်ရက်လဲလက်ဘက်အောင်ပြီးတော့မရက်လဲလက်ဘက်အောင်ပြီးတော့မနာနဲ့မနာနဲ့မရက်နဲ့မဟာနဲ့မနာနဲ့ရှင်တာရှင်တာမနာနဲ့ဟင်းရောင်ကြီးတော့ကြီးသွားကြီးသွားဒီသာရောင်ကြီးရောင်ကြီးရောင်ကြီးသွားရောင်ကြီးသွားဒီခေါင်းနဲ့ မရက်နဲ့မရက်နဲ့မအားနဲ့မနာနဲ့တိကျဒီသာတိမပြင်းသေးတဲ့တိကျကြီးကျူးတာပါကျူးတာပါကျူးတာပါရမလို့အားမထုတ်ဖို့လည်းမရအောင်တော့အားရမထုတ်ဖို့လည်းပါအားမပြောင်းအားကြီးအားတော့ဒီအားဒီဝါညာညာလောက်ရတယ်အဲ့ဒီအားရမရှိတော့လည်းလို့ဒီကလည်းဒီသာပါပေါင်းစုဒီသာပါပေါင်းစုဒီသာပါဒီသာပါအကျိုးပေးနေအကျိုးပေးနေ နိုင်ငံအောင်ရှိနိုင်ငံအောင်ရှိနိုင်ငံအောင်ချင်းဒီနာပါဒီနာဘကိုဒီကများနေတယ်သဘောကင်းနဲ့သဘောကတရာနေလို့ဖြစ်တာဒီလိုနိုင်ငံနေနေကြမှတ်ထားပါဒီလိုနိုင်ငံနေနေကြမှတ်ထားပါจำมาทาวาตรีจำมาทาวาตรีเนี่ยเนี่ยเนี่ยจำมาทาวาจำมาพิจารณาวาตรีอ่ะนะครับผมญาตินาวาญาติญาติในเนี่ยဒီကြောင့်ဒီเนี่ยကြောင့်ဒီเนี่ยအကြောင်းကြီးကြောင့်ဒီတဲ့စိတ်တော့ ပါပါလိမ့်မယ်ပါပါလိမ့်မယ်ဒါသမေပသိညာလုံးမခံနဲ့ဒီကိုတတိယညာအုပ်ဆုံးအောင်မှလုံးမပေးနဲ့အာမပြီးအနာမပြီးနဲ့ပရိသပရိသရှင်ရှင်ရောင်ရှင်နာဒီရှင်ဒီရှင်ဒီရှင်ဒီရှင်ဒီသာဒီသာပါဒီနာပါဒီသာပါအပမြပွားခြင်းမှာပွားပြီးဒီပါဒီပါဒီပါရောင်ဒီပါဒီပါဒီပါအောင်မအားပါနဲ့မနာပါနဲ့အားနဲ့မနာဥပကတာလာပြီးဒီသာပြောပြီးဆုံးမပြီးရတယ်လုံးပါနဲ့ ဒီသာပါဒီဒီနိုင်ရောကြီးလုံးမပြီးနဲ့အလုံးမခံနဲ့လုံးမခံနဲ့ကြောက်ကြပြီးပြီးတာပြီးတာပြီးတာခွာပြီးဒီနှစ်ဖက်ကြီးချင်းဒီဘက်ကိုမြားထားပါတတိမြားထားပါဒီမြားထားတာမအားပါနဲ့မနာပါနဲ့မနာနဲ့မနာနဲ့တတိထားနေတော့မနာနဲ့တတိထားတာနာပါရင်ဒီကောင်မကြပါမယ်တတိထားတတိထားပါတတိထားတတိထားတတိကလေးကလေးတတိထားတတိထားတာမမြားမြားထားမြားထားမြားထားမလွဲသေးနဲ့အားနဲ့မနာနဲ့ ဒီကြောင်ဒီပါကြောင်ဒီပါဒီကြောင်ပါဒီပါဆောက်ပြီးတော့မအားနဲ့မနာနဲ့နားရတဲ့ပါသွားလိမ့်မယ်ဒီကြောင်မနာနဲ့ဒီခါတော့မနာနဲ့အပင်မြတာမြတာမြတာမြတာဒီနှစ်ပင်မြတာပါဒီကနေ့သမားတွေကိုညပြီးချိန်မှာဒီကလည်းမနာနဲ့ဒီကလည်းမနာနဲ့ဒီကဘလုံးမတိုက်ဘူးနဲ့ဒီလုံးကလည်းကံမှန်တော့ပါဘူးဒီလုံးမပြတ်ဘူးနဲ့ဒီကဒီသားကဒီကလည်းရောရဲမှုဖြစ်နေတယ် ဒီခါရလည်းမရောရဲ့ဒီနေ့နိုင်နေညနေပညာပြုလို့ဆိုပါအလုံးကိုဘကဒီကနေ့ဆိုင်တာကထောက်ချပြီးစိတ်ကြမမလို့ကအဲဒီစိတ်ကြမမအကြောင်းပေးတဲ့ပုဂ္ဂိုလ်ကဒါလေးနိုင်သွားတာဒီခါဒီခါဝကြီးဒီမတမြပြီးအောင်ဒီခါဒီနာနေကြတဲ့နေရာတမာတိကြတဲ့နေရာနဲ့မြားပြီးအောင်ဒီခါဒီခါခွာပြီးခွာပြီးခွာပြီးခွာပြီးငြိမ်းပြီးကြရကြည့်ပြီးတော့နှစ်ဖက်ကိုမြားပြီးအောင်ကြည့်နေတာ အောင်ပြုထားတာမနာနဲ့နှစ်ဖက်ကိုအောင်ပြုထားတာမနာနဲ့နှစ်ဖက်ကိုအောင်ပြုထားတာမနာနဲ့မနာနဲ့မနာနဲ့နည်းနည်းချင်းနဲ့နောက်ကကြည့်ပြီးကြည့်ပြီးမအားနဲ့မနာနဲ့ဒီကနော်အတော်ပြီးတုံးပြီးတဲ့လုပ်ငန်းတွေတော့ကြက်မှတ်ထားနော်သောက်ချပြီးပြီးတာနော်သောက်ချပြီးပြီးတာအိုင်ခံကတတိမလွတ်နဲ့တတိမလွတ်နဲ့တတိဆိုပြီးဘုံကြောက်တတိမထားတတိထားရမအားနဲ့မနာနဲ့မနာနဲ့ အာရမအားနဲ့မနာနဲ့ဒီဒီမြတ်သာနတော့ကိုမြတ်ပြီးဒီသာအာနိတိကိုနည်းနည်းပညာချိန်တာဤသာသိသိသာသိသိတမတာဒီသာရမအားနဲ့တော့မနာနဲ့တော့ဤသာတော့ဒီဒီညာညာဤသာညာပြီးဤသာအောင်ဤသာဟုတ်ဒီကဒီကဒီကမရမ်းဒီကကြောင်ကြီးကြောင်ကြီးမနာနဲ့မအားနဲ့အမှန်ကြီးကဒီလုံးလုံးမရခြင်းနဲ့ဒီလုံးလုံးမမားခြင်းနဲ့ဒီလိုဖုံးလိုက်ခြင်းနဲ့ ဒါကလည်းသူတို့ကြီးဓမ္မဝိသောထားတယ်ဒါကလည်းသူကကြားပြီးတော့ဝေနာတိတိုင်းဘုံနေလေးကြောက်ပြီးဝေနာနေလေးကြောက်ပါဝေနာလေးကြောက်ပြီးဒီအမှဒီကြီးရတော့မနာနဲ့တတိထားတာမနာနဲ့မနာနဲ့ငင်းပြီးတော့တတိထားပြီးခွာပြီးရက်ပြီးပြီးတော့အောင်ပြီးနေတော့အောင်ပြီးတော့တတိနှစ်ဖက်ကိုမြတ်ထားနှစ်ဖက်ကိုတတိမြတ်ထားမြတ်ထားအောင်ပြီးတော့ခွာပြီးပြီးချိန်ပြီးတော့ချိန်ပြီးတော့မနာနဲ့မနာနဲ့ သိထားပါဒီမလေးဒီနဲ့မပြန်နေနေမပြန်နေနေအတော်မပေးနဲ့မနာနဲ့မအားနဲ့ဒီဒီလက်ကြီးဒီကြည်ရောင်ကြီးဒီရောင်ကြီးသူတာဒီရောင်ကြီးသူတာပါကြီးသူတာပါကြီးသူတာပါကြီးသူတာပါကြီးသူတာပါကြီးတာကြီးတာမအားနဲ့မနာနဲ့ကြီးတာတဲ့လူမနာမအားနဲ့မနာနဲ့ဒီဒီပါဝီကြီးချိန်ကြီးတာရောက်ချဝီကြီးရောက်ချဝီကြီးတာရောက်ချဝီကြီးတာမလုပ်ပေးနဲ့တတိမလုပ်ပေးနဲ့တတိထားတော့မအားနဲ့မနာနဲ့ 你然你，你，你你你后你，你家你家你，你人都不，你讲女人都不没眼睛的，毛病那你这个妈的低了的，你家这家这家，你人我不干，啊，那你老你干，这个拿不着当看不，有的婚姻没养了，都来找不着了，我不干，楼里面没弟弟，小姑子小姑子，天天都给我们拿我们阿们闺女，这个那么看我起我。 ဒီတိုင်းနဲ့ဆံနေဆန်းတယ်ကဟာကိုယ့်ဘက်ကယောဂီရောရဲ့လို့ခဏလောက်တော့ဒီကဒီဒီကဒီကဒီကဒီကဒီကဒီကဒီကဒီကဒီကဒီကဒီကဒီဒီညာဒီညာဒီဒီဒီဒီဒီဒီဒီမကဘူးဒီဒီဒီဒါဒီဒါဒီမမလေးကြီးရေးပြီးတော့ချိန်တာရေးပြီးတော့ဖွာပြီးချိန်တာ သင်ညာပါတတိယရေးပြီးခွာသင်ညာပါဉာဏ်ပညာသာသာကိုယ်လေးပုံထုတ်ပြီးပြုကြပါတတိကိုတစ်ပတ်တစ်ပတ်မများအောင်မနေအောင်ဉာဏ်ပညာတတိထားမှုလေးကိုညနေအောင်ဉာဏ်ပညာသင်ပြီးတော့ကျမပြပါကျမကမမနီကြည့်ကြည့်ပြီးတော့ရှူသွားပါဒီဒါဒီဒါဒီဒီဒီဒီစိတ်ကပါပြီးစိတ်ကပါပြီးအောင်ပြီးပါပြီးအောင်ပြီးတာဒီကဘာအောင်ဒီကဘာဒီကဘာမနာပါနဲ့မအားနဲ့ဒီဒီဒီ ဒီသာရမအားနဲ့မနာနဲ့ပြန်နေစီနဲ့ပြန်နေစီနဲ့အားနဲ့တော့မအားနဲ့တော့အားနဲ့တော့မနာနဲ့မနာနဲ့ဒီဒီအမှန်ကြီးရောက်ကြမြည်တာဟွာပြီးတော့အသာလေးပြင်ရပြီးတစ်ခါကိုပြင်ရပြီးအောင်ပြီးအောင်ပြီးတာပြီးတာပြီးတာပြီးတာအောင်ပြီးတာနှစ်ဖက်ညအောင်ပြီးတာပြီးတာဒီမလေးနဲ့မလေးနဲ့မအားနဲ့မနာနဲ့တော့နားရပြီးဆက်ပါသွားမလို့အနာကိုမခံနဲ့တော့ဒီသားလေးတဲ့လောက်ကိုမအားနဲ့တော့မနာနဲ့တော့ဒီသား nyabitena pavija itena pavija tena pavija tena tena va tena va drinka va drinka drinka mujjani dine mujjani dine mujjani dine mujjani dine drinka drinka drinka va mujjani dine आने मनाने drinka drinka drinka mujjani dine drinka drinka nyabi drinka nyabi drinka drinka आगे ने मनावी ने ဒီမလေးတင်နေဒီပေါင်းဒီပေါင်းဒီနာပေါင်းဒီနာဒီတော့ဝင်လာတော့ဒီဘက်ကိုညောင်းကြည့်တာဒီဒီသတိညာကြည့်တာဒီကရမအားနဲ့ဒီကကဒီကြချင်းဒီကြချင်းဒီကြချင်းညီတို့ချင်းခွာပြီးညီတို့နှစ်ဖက်လုံးညပြီးအောင်ကြည့်တာညီပြီးအောင်ကြည့်တာခွာပြီးညီတို့နှစ်ဖက်အောင်ညကြည့်တာဒီအောင်ကြည့်တာကြည့်တာဒီကဒီကဟောပြီးဒီကြချင်းကဒီကလုံးလာပြီ ဒီကဒီကဒီတက်တော့မမလေးကဒီကတော့ဆန္ဒမစောနဲ့ဆန္ဒမစောနဲ့မလောဘနဲ့တတိကမြင်ဖို့လို့တတိမြထားပြီးတော့အလောက်ကညှို့ဖို့ပဲလို့တတိညှို့အပွဲညှို့လို့တတိကရနှစ်ဖက်ကိုညှို့လို့ဒီနာနဲ့သမာဓိဘက်ကိုနှစ်ဖက်ညှို့အောင်ထားပါဆန္ဒမစောနဲ့မလောနဲ့ဉာဏ်နဲ့ပညာဥသာပေးဆန္ဒမစောနဲ့ဆန္ဒစောလောဘလို့ရှင်လွဲဖို့တတိကဤဤရောက်ဤဤသူဤသူဒီက ပြီးပါဆက်ပြီးပါလက်တော့ကိုများကြီးလေးပေါင်းပြီးတော့ပေါင်းပြီးတော့ညီတာပြီးပြီးတော့ဒိနာဒိနာလက်တော့ကိုညောင်ကြီးလက်တော့ကိုညောင်ကြီးကဒီကဒီကနေ့လက်တော့ကိုညီဒီဒိနာဒိနာအောင်ကြီးဒိနာပါဒိနာရပြီးတော့အောင်ပြီးပါဒိနာပါဒိနာပါပြီးပါဒိနာပါပြီးဒိပါပြီးဒိပါပြီးဒိနေပြီးတော့အောင်ပြီးဒီလိုပါပြီးပြီးတော့လက်တော့ကိုညောင်ပြီးနေပြီးအောင်ပြီးတော့

ကြောနဲ့မကြောနဲ့မကြောနဲ့မကြောနဲ့ဒီဒီဒီဒီရောင်ကြီးကြီးဒီရုပ်ကြာလေးပိုင်းပြန်မပြန်ဆွဲတာကြီးရောင်ကြီးဒီဒီချောမပေးနဲ့ချောမပေးနဲ့ဒီဒီဒီဒါဒီဒါတစ်ပတ်ပြတာတိဒါဒီပါဒီပါဒီလိုမခံတဲ့ဒီအာမပေးနဲ့နာမပေးနဲ့နော်ဒီကရမအားနဲ့မနာနဲ့နော်မအားနဲ့မနာနဲ့ဒီဒီခွန်ကြီးခွန်ကြီးကခွန်ကြီးခွန်ကြီးချင်း ချိန်မှာချိန်ပြီးတော့သူကဒီနေ့ချိန်မှာဒီနေ့ချိန်မှာအတူလုံးမကြောင်းလို့ဒီနေ့ဒီစလုံးလိုက်ဒီနေ့ဒီနေ့ဒီနေ့ဒီချုပ်ထုတ်တဲ့အလုပ်ကိုဆုံးလိုက်အဲဒီမှာတက္ကသနာဘက်ကိုဒီကိုပြေးသွားပြီဒီကသနာဘက်ပါသွားမယ်ကျွန်တော်ပြေးနေဒီကရုပ်ကိုဒီချုပ်ဖို့အလုပ်ကိုကောက်ဖို့ပြေးနေလူကြီးပြင်းဖို့ကြောင်းပြင်းဖို့လှုပ်ဖို့ပြဖို့လုပ်ဖို့ကိုဟောအောင်ပြီးပါဝါနဲ့အလိုမလိုက်ဘူးဘုံကြီးနဲ့ဒီဒီရောက်ဒီအမှန်လေးကြီးသွား အမှန်လေးကြီးတော့ကြီးတော့ပါခြင်းပါပြီးတော့ကိုသတိညထားပါဒီကဒီကမမဒီကဒီကပါညီတာပါဒီမကင်းနဲ့ဒီမကင်းနဲ့ဒီဒီကညီတာညီတာဒီမှာဒီမှာနှစ်ဖက်မြတ်ဒီမှာကြာရှိချိန်မှာဒီနယ်လို့ကိုမနာပါနဲ့ဒီကတော့ဓမ္မကြီးပြီးတော့ဒီကတော့ဥပ္ပက္ခနဲ့ရုံးလုံးဝဲပါဒီကဒီကဒီကဒီကဒီကတာ ကိုဘကဒီကျန်းတဲ့ဆိုင်ကနေဗမာလေးပြီးသွားရင်သနာမှန်ထားပါဝလည်းမထားပါထားပါမြတ်တိထားပါမြတ်တိထားပါညီညွတ်ချိန်မှာတိထားတိထားတိထားတိကင်းနေတိကင်းနေတဲ့တိကင်းနေတဲ့ညီတာညီတာညီတာညီတာညီတာညီတာညီညီရောညီရောညီတာရောညီတာရောညီတာတိထား ဒီသာပါဒီသာပါဒီလိုဒီလိုဒီလိုဒီလိုဒီသာရမအားနဲ့မနာနဲ့ဒီသာရမအားနဲ့မနာနဲ့ဒီလိုဒီလိုဒီလိုဒီလိုဒီသာရမအားနဲ့မနာနဲ့မပြန်နေနေဒီသာရမအားနဲ့ညောဒီသာဒီသာဒီကျေဒီကျေသာဒီပြီးတော့ကျေသာမာရီသာရမမာရီနေကိုဒါရမမာရီနေကိုအဆုံးမင်းနော်မာရီနေကိုအဆုံးမင်းနော် အပန်းမပန်းဒါဟင်ဒါမိစီစိနာမိစီစိနာဂရိသာဂရိသာဂရိမလေးစိနေဂရိမလေးစိနေဒီကရမအားနဲ့မနာနဲ့ကျောင်းမပေးနဲ့ကျောင်းမပေးနဲ့မိစီသာမိစီသာမိစီမိစီမိစီသာမတော်ဘူးမိစီသာဒီသာဂရိသာရမအားနဲ့မနာနဲ့မပြန်နေနေဂရိသာရမအားနဲ့မနာနဲ့ဒီသာဒီသာနှစ်ဘက်ကိုမြတ်ရှင်သာဒီသာပါကြောက်ကြပြီးရှင်သာပါ ကျမပင်နဲ့ကျမပင်နဲ့ကျမပင်နဲ့အာနမနာနဲ့ဂရိတာဂရိမလေးကင်းဂရိမလေးကင်းဂရိတာဂရိတာကမပြန်နေကြတယ်အာနမနာနဲ့ယောက်ျားကြီးယောက်ျားကြီးယောက်ျားကြီးကယောက်ျားကြီးကယောက်ျားကြီးကဂရိတာပြန်နေကြတယ်ဒီဒီချင်းညောင်ကြီးဒီဂရိတာကဒီကရသမားကြီးကြီးလာတယ်ဒီသာပါဒီသာပါဒါနဲ့ဂရိကိုပါတော့ပါပြီးတော့ ပါဝင်မှုကပါဝင်မှုကိုမျိုးမျိုးသိတာပါမတော့ကိုမြအောင်သိတာသိတာသိတာပါသိတာပါသိတာပါသိတာပါမကြမ်းဘူးလေကြမ်းနေတဲ့အကြောင်းတွေနဲ့ဒီဒီဒီကမနိဒာသောဇာနိဒာသောဇာနိဒာသောဇာနိဒာသောဇာနိဒိတာဝတိတာဝိဒါတိတာတိတာတိတာတိတာနိနာနေနော်မနာနေတိတာတိတာအမလေးကဝိညာဉ်ကြလာပြီ ဒီနာရီရီမတက်တော့ဘူးအဲဒီကဒီမူကြောင့်ကြောင့်မူကြပါလားမူပြီးပြီပါအမှန်လေးလောမယ်လို့အောင်ပြီးပါပါကျမ်းမယ်လို့ဦးစားပြီးပါပါကျမ်းမယ်လို့ဦးစားပြီးပါပါမကြီးကြီးနဲ့ဒီကြီးကြီးနဲ့ဒီကြီးကြီးနဲ့အောင်ပြုနည်းနည်းပြာပြီးတော့ဆိုပြီးအောင်ပြီးသွားနည်းနည်းချင်းချင်းဒီဒါလိုလည်းပါဖို့လည်း သက္ကာဝိကျင်နာတွေစိတ်ကြည်နာတွေသိကြတာကြောင်လို့ဖို့တဲ့မိမိရဲ့အားနဲ့ချက်လိုအပ်ချက်တွေသိပြီးတော့စဉ်းစားကြည့်ပြီးတော့ဘယ်လိုပါပါပြီးပါပါပြီးပါပါဒီကျေကြီးသေမိတာဒိဋ္ဌာယနေ့ဒီနေ့ဒီမမလေးကြီးပါမတကူများကြီးမတကူများကြီးဒီပေါင်းတင်တိုင်းနေတဲ့ပုဂ္ဂိုလ်တွေကတော်တော်ရင်းပြီးတော့ဆန္ဒနေနေဝင်ကြပြီးတော့ကျုံတော့ဝင်ဝင်တော့မယ် ဒီဒါပေါင်းရင်တက်ဖို့လိုတယ်ပေါင်းရင်တက်ဖို့လိုတယ်မပြောင်းမနဲ့ဘိုးလိုအမေရိကလောက်ပါဒီဒါဒီဒါပါမမကြီးပါပါမမကြီးပါမမကြီးမမကြီးအောင်ပြီးတော့အောင်ပြီးမပဲအောင်ပြီးမပဲမြအောင်ပြီးတော့ဒီဒါဒီကိစ္စနဲ့မပဲကြီးကြီးကြီးကြီးပြီးတော့သင်္ကဝါဒိသာပါသင်္ကိဝါသင်္ကိဝါသင်္ကိဝါသဘောမြတ်ပြီးတာပါတိတာပါမအားနဲ့မနာနဲ့ကိုလိုကို လောက်ထားပြီးတော့လောက်ထားပြီးတော့ဒီနေ့လောက်မမအားနဲ့မနာနဲ့ညပြီးအောင်ပြီးနှစ်ခါညအောင်ပြီးသွားဒီကဒီကပါမမဒီကပါမမကြီးပါပါမမကြီးပါပါအကြည့်တဲ့ခလုံးတိုက်နေမမကြီးဒီကကြတာဒီကဒီကနော်ဒီမားနေလေဒီပြက်နေသမာဓိပြက်နေဒါကဝိညာဉ်တစ်ဖက်တည်းကပ်သွားတယ်အဲ့ဒီလုံးလည်းမပါသေးနဲ့ဒီမမကြီးပါမမကြီးနဲ့ဒီဒီသွားကြီးပါ ဒီနဲ့ဒီကိုတင်သွားတယ်ဒီဒီချိန်ကြီးတော့မာနဲ့မနာနဲ့မလွတ်နဲ့ဒီမကြီးနဲ့ဒီမလွတ်နဲ့မလွတ်နဲ့အလုံးမပေးနဲ့မနာနဲ့မအားနဲ့ဒီဒီတော့ကိုမြအောင်ပြီးသွားတော့ကိုမြအောင်ပြီးသွားပါပြီးသွားပါညပြီးအောင်ပြီးသွားပါတော့ဒီကိုင်းနေတဲ့သက္ကကြီးနဲ့ဒီအလုံးလိုက်နေတော့ဒါလည်းမပါလာတဲ့အကြည့်လိုလည်းသိတော့မလုပ်ဘူးတော့အောင်တခါလေးကိုရကျူးသားတော့ ဘောပေါက်သွားလိမ့်မယ်ဒီညောင်ဒီညောင်ဒီသွားညောင်ဒီသွားညောင်ဒီသွားတိထားဒီမကင်းကြီးနဲ့ဒီမလေးကြီးနဲ့အပြန်ကြီးကြီးနဲ့အပြန်ကြီးနဲ့တိထားဒီကမမိုက်ကြီးဒီဒီတစ်ဖက်တဲ့အကြာကြီးနဲ့တစ်ဖက်တဲ့မကကြီးနဲ့ဒီတစ်ဖက်တဲ့မကကြီးနဲ့ဒီကတစ်ဖက်တဲ့ဓမ္မကြီးတစ်ဖက်တဲ့မကနဲ့သာသာဝတ္ထုနာရီဝတ္ထုကမကထားနဲ့တစ်ဖက်ညာကြီးအဲ့ဒီချမ်းသာတဲ့သံဃာမချမ်းသာ ဒီဝရဏချမ်းသာလုပ်ပြီးကောင်းခြင်းနဲ့လုပ်မှာနဲ့မနာနဲ့မိတာမိကျူဒီတော့ကိုမြားကြီးတော့ကိုမြားကြီးပါဒီတတိမကင်းစီနဲ့တတိမကင်းစီနဲ့အရှောမပိနဲ့အရှုံမပိနဲ့အလုံးမပိနဲ့အာမပိနဲ့နာမပိနဲ့ရှိတာမသင်္ခါရမအားနဲ့မနာနဲ့ကြောင်းနဲ့ပြီးသွားပြီးသွားချိန်သွားဒီကချိန်သွားချိန်သွားတတိသာဒီသာဒီသာချိန်မှာဒီသာချိန်မှာဒီကဝမနာဝနဲ့မအားဝနဲ့ဒီလိုဒီနေ့ ဒီမကင်းကြီးနဲ့သတိထားသတိထားဒီကတော့ကြောက်တဲ့စိတ်ဆိုးတဲ့စိတ်တွေတက်လာနေတဲ့စိတ်တွေအကောင်မစိတ်တွေသူတို့တွေစိတ်တွေအလုံးလိုက်ပါနဲ့သတိထားပါခဏလေးတက်တာလေခဏလေးခံတာလေခဏပဲကောင်းပါဘူးဘာသာချမ်းသာတဲ့နေပါလို့ဒီလဲဆက်လို့ရလိမ့်သတိထားပါညောညိညောညိညောညိဘာကိုညောသားဒီနာတစ်ဖက်တမားကြီးတစ်ဖက်နှစ်ဖက်ကိုသတိကြိုင်နေယူဖို့လိုတယ်သတိထားတာမအားနဲ့မနာနဲ့သတိထားတာမအားနဲ့နေချိန်တာချိန် ကျေကျူးကျေကျူးသီလဝါသီလဝါအမဇီဝဝါဇီနဲ့သင်္ဃဝါသတိသာသီတာသီတာသီတာသီတာမြပြီသီတာပါဝိစိသီတာရလေးပါဝိစိနာသီတာမြပြီညောညောဒီသတိဒီဒီညောညီဒီသတိသတိတာဒီနဖက်ဒီနဖက်ကိုညောညီသတိလေးမြာဒီမြဝိသီတာနဖက်ကိုမြအောင်ဒီမြာသာမြာသာမြာပြီးအောင်ပြီးတော့ဘယ်မြအောင်ပြီးတော့ ဒီကဒီကနှစ်ဖက်အောင်မြင်အောင်ပြုနှစ်ဖက်မြင်အောင်ပြုနှစ်ဖက်မြင်အောင်ပြုသွားတတိယညာကြီးဒီတာဒီတာမလုပ်ခြင်းနဲ့အကျုံးမပေးနဲ့ဒီလေလုံးကိုမရနဲ့မနာနဲ့ဒီကမမကြီးမမကြီးညီကြီးဒီနှစ်ဖက်ကိုညီနှစ်ဖက်ကိုဒီညာညီတာဒီကခွာပြီးညီကြပြီးဒီဒီကြပြီးခွာပြီးဒါလေးရှင်ညီညီတာညီတာဒီတစ်ကြောင်နဲ့ညီသွားတစ်ကြောင်နဲ့ယောက်ျားညီမအားနဲ့မနာနဲ့မသွန်းနဲ့ဒီနောက်မသွန်းနဲ့မအားနဲ့မနာနဲ့ ဒီဒါဒီဒါဒီဒါပါဒီဒါပါဒေဇာကြီးပါဒေဇာကြီးပါမလို့ဒီနဲ့မလို့ဒီနဲ့ဒီမလို့ဒီနဲ့သတိများတာများများဒါပြီးညောင်းတာကြောင်းနေကြီးကြောင်းနေကြီးကြောင်းနေကြီးကြောက်ကြကြီးကြောက်ကြပြီးတော့ပါကြောက်ကြပြီးတော့ပါသတိထားပါဒီဒါမမန်မမန်နားနေတော့မနားနဲ့မအားနဲ့အားရတယ်ကနာဆိုကြောက်ရတယ်ဒီဒါပါသက်သာလူသားတွေဆောင်းလို့နေတာနေဆောင်းနေတာနေဒီနာမရရှိကြရတယ် လူမလိုက်ပါနဲ့သိကြပါသိကြပါသိကြပါဒီဘောတိုက်ပွဲသိကြသိကြဒီလိုဘောနဲ့ဒီရဘောနဲ့အလဲပဲလို့သိကြသိကြဒီသာဒီဒီဒီဒီဒီဒီဒါကြောင့်ဒီဒါကြောင့်ဒီဒီမနာနဲ့မအားနဲ့ဒီကြောင့်ဒီကြောင့်အတော့ပါဆက်လက်ကြည့်ပါဆက်လက်ကြည့်ပါဒီပါမအားနဲ့မနာနဲ့တော့ဒီကပါဒီကတော့ သံဃာရလာပါပြီစိတ်ဟာသနာလူလက်ထက်ချင်းရှင်းမှာသရပညာလက်ထက်မှာမဟာရမဏရဏီမျိုးသံဃာလာဘောပေါက်လာပါလိမ့်မယ်ဒီဟာသံဃာသံဃာနိဝရဏသီတာဒီကိုလောင်းမြဲနေတာပေါင်းခြင်းတွေဆိုတာဇာဝန်သားနေကျင့်တဲ့ဝိညာဉ်နဲ့ကိုအောင်ပြီးတော့ဝိကျက်ဘယ်ညောင်းတော့ကြတဲ့ဝိသရာဒီတဝိသရာအများကောင်းပါလို့ရှိရင် လောဘဒေါသမှုတွေထွက်သွားတဲ့ကြောင့်ဆန္ဒပြီးပြီးပြီးပြပါရလားဒီကတာပါသူတို့ကိုယ်လက်ကနေနေနေကြာပါလိမ့်မယ်အားနဲ့အေးနဲ့ဖြစ်သွားပြီဒါကြလည်းရက်သွားလိုက်ပါလိမ့်မယ်ပေါင်းခြင်းရဲ့လောက်ပါရက်ပြီးတော့ထုတ်ပြီးတော့အတိအဒီကရသမာဓိပြည့်ခါပြီးဒီလိုလေးသူကြချမ်းသာပြီးပြီးပြီးဖြစ်လာလိမ့်မယ်အဲ့လိုဖြစ်လာလည်းမကြောက်မတော့နဲ့မနာနဲ့အသားတွေဒီဘုဒ္ဓလေးများလေးဒီဒီတိုင်းလုံးကြီးတက်လာပြီးတော့ဘောမန္တရာအဘာရိယ ဖြစ်လာတယ်အဲ့ဒါဆိုရင်ကြောက်လာမယ်ဖြစ်လာတယ်မဆုံးပါနဲ့ဟိုလောရမယ်ပေါင်းခြင်းရဲ့လုပ်ကိုဆက်လုပ်ပါဦးလုပ်ပြီးတဲ့ပုံကိုယ်ကဆက်ပြီးတော့ဒီဘာကြောင့်မလုပ်လဲဆိုတော့ဒီလောက်ပတ်ကိုတောက်ချပြီးတော့ဒီတန်းနဲ့လုပ်ဖို့တဲ့ကြောက်မှဒီမဲ့တောက်မဲ့မားမဲ့ဆိုတော့ဝိညာဉ်ကြောင့်ကြတဲ့ဘက်ကိုအားသာနေတဲ့ပုံကမလွတ်လောက်ပဲလုံးလို့အဲ့လိုပုံကဆက်လက်ပြီးတော့ညောင်းဆက်ကြည့်မှာအလုံးလုံးဒီလုပ်ငန်းသဘောတွေ့လာပါလိမ့် တတိမလွတ်ပါနဲ့တတိထားနေတဲ့စိတ်ကချမ်းသာတဲ့စိတ်ကတတိလွတ်တဲ့စိတ်ကပြေးတဲ့စိတ်တတိလွတ်တာနဲ့ဒိဋ္ဌိကိုဝန်ကားလိုက်အဲ့တော့တတိမလွတ်ပါသေးဘူးတတိထားပါတတိထားတာမအားနဲ့မနာနဲ့အားနဲ့မနာနဲ့တတိမြတ်တာနှစ်ဘက်ကိုမြတ်ပြီးညှော့တာကြောင်းရတဲ့စိတ်နဲ့ဒီဒီစိတ်ကတက်တာလို့လည်းတတိစိတ်တာအဲဒီကြောင်းလာတဲ့စိတ်ကပြီးတော့မလို့ဆောက်ဆောက်လို့ကချမ်းသာနေတဲ့ပုဂ္ဂိုလ်ကဘောလို့စိတ်လေးပြီးတော့ဒီလိုမျိုးအားရလို့ရှိရင်ဒီက ယောဂီကာမဂိတိထုတ်ပြီးတော့ဉာဏ်စိတ်ကနေပြီးတော့ဝိပဿနာသမာဓိစိတ်သိချင်းကျသွားပြီးတော့ဉာဏ်ပွဲနေပါလိမ့်မယ်နာဟာယောဂီစိတ်နဲ့မရှိတော့ဘဲနဲ့ပရမသဘောယုတ်သဘောတွေညှိနေတဲ့သဘောရုပ်ပေါ်ရာနာမ်ကြောင်းညှိနေတဲ့သဘောလေးဒီယုတ်ဒီယုတ်ကြောင်းပြီးတော့ပေါ်တယ်ဒီယုတ်ဒီယုတ်ကိုလိုက်ညှိနေတဲ့သဘောအတိနဲ့ဉာဏ်နဲ့ပညာဟာဒီကရသမာဓိကနေပြီးတော့တုတ်ပြုတ်နေပါလိမ့်မယ်တရားကိုလိုက်ကြရမလို့ပါဘူးတရားတော့တော့ကြားတာပါ ကြာမဲ့စိတ်မှာငါသိကနာသိဒီပြည်နေကြလို့မရပါဘူး။ငါသိကနာသိဒီကိုသံဃာဖွဲ့ချလိုက်တဲ့အခါကျတော့ငါတို့ကနာတို့ချုပ်ပြီးတော့သင်္ကြန်တဲ့ဒီကြောင့်ဒီဒီကြောင့်ဒီဒီလာသမားကြီးရဲ့ဝိပဿနာဉာဏ်နဲ့ဒီမဲ့သိဒီဖြစ်သွားမယ်။တော့ဒီမဲ့သိဒီဖြစ်သွားလို့ငါမရှိငါမရှိပဲနဲ့သမရဘောကိုအောင်ကြည့်တဲ့ဉာဏ်မရှိပါလိမ့်မယ်။အဲဒီပုဂ္ဂိုလ်မျိုးကဝိပဿနာဉာဏ်ရာဖြင့်ဆက်လက်ရှိပါ။အာလာချာလည်းမဟုတ်ပဲစိတ်ကအလိုလိုရပ်ပြီးတော့ပုတ်ပြီးတော့ကြီး ထုတ်တယ်ဆိုတော့လောက်ဒီကာမဂုဏ်ကိုပြောပါပါလိမ့်မယ်။ဒါကကိုကြည့်ကြမဟုတ်ဘူးပရိစီရက်ပြီးတော့နိုင်ရပေါ်နေပေါ်ပါပြီးတော့လွတ်ပြီးတော့ဒီအစ်ကြီးခါကြီးကဓမ္မကြီးကိုရောက်ပါပါလိမ့်မယ်။အဲဒီဘောကယုံနာကိုပိုက်ချနေနေရပါလိမ့်။ဒီနေနည်းရဲ့ပေါ်ပြနေတဲ့ယုံကြည်ပြီးပေါ်လိုက်ဒီဘောတင်ဘောတော့ဘောကြီးပေါ်ရအောင်နာငါကျက်စားကောင်းတယ်လည်းရှိနေတဲ့ဘောလေးသူ့ဘောသူကျွတ်နေတဲ့ဘောကိုဘုရားထိုင်ကြည့်နေလို့မြင်လာလိမ့်မယ်။ ဒီတော့အဲ့ဟောက်တယ်နေယူတဲ့ခံရတဲ့ဆိုတော့ဓမ္မယုဓမ္မနာနေမယုံနာနာငါ့ကိုဆိုပြီးတော့တဏမာနာတိတိကိုဆောင်တဲ့စိတ်ကိုလွှမ်းမိုးလာပါတယ်အခုအဲ့ဒီတဏမာနာတိတိကိုမလွှမ်းမိုးနိုင်အောင်စိတ်ကစိတ်မှာမကနိုင်အောင်ဇာနဲ့ဖယ်ရှားပြီးတော့ဉာဏ်အရာဖြင့်စိတ်နဲ့ပေါင်းပြီးတော့မဉဏ်ရှိနေနိုင်ရုပ်ကိုပိုက်စားရှိပါပါလိမ့်မယ်ငါကြည့်အောင်မပေါ့ဘူးဓမ္မသမာဓိနဲ့ရှင်တဲ့ဉာဏ်ကရှိနေတာဖြစ်ပါတယ် ပြေးတာတွေသိရတဲ့ကြောင့်စိတ်တော်လို့ဒီလိုဒီလိုတို့တို့နောက်ွယ်နေပါလေအဲဒီဘုရားနာယောကသုပတိရုပ်ပေါ်ရနာကြောင်းကြောင်းပြီးစက်စာကလိုလိုက်လိုက်ဆက်ဆက်နေတဲ့သဘောလေးအဲဒီသဘောလေးပြည့်ညွတ်နေတဲ့သဘောလေးသူ့လို့သူ့လို့နေတဲ့သဘောလေးကိုပေါ်ကြည့်လို့ဆိုင်ဒီမှာမလို့ဒီတဲ့ဘုရားဆက်ကြည့်ပါလူသားပါကြီးပါခလည်းမိသားပါညီညွတ်ကြီးတာပါကိုယ်ကြောင်ရမှုတွေမထားပါနဲ့တတလိုမှုတွေရှိတာမသိမှန်း တဲ့ပုံရင်ကြိုက်ဖို့ကိုပရဏထားပြီးတော့ဒီကအတော့ပါအကျိုးဆက်တွေစလုံးမလိုက်ဘူး။ကြောင်းဆိုရင်ပြီးတော့ဒီဒီဆုံးမထားနေဒီဒီဆုံးဆောက်ထားတဲ့ကြောင့်ကနာဘက်ကိုသိရောက်ပါပြီ။သံလေးမရှိတော့ဘူး။အဲစိတ်ကဒီလိုတက်တာကိုသုံးပြီးသိပြီးသင်ရတဲ့လို့မလုပ်ပါနဲ့။စိတ်ကရုပ်ကိုသိဆုံးဆောက်တဲ့လို့ကိုမဖြစ်ဘူး။တတိယဉာဏ်နဲ့သင်ရလို့ကလောလလဖြစ်ပါပြီ။ဒီတဲ့မမာရီနဲ့ဒီတဲ့ကလုံးတိုက်ကြီးနဲ့ဒီတဲ့မမာရီနဲ့မမာရီနဲ့ တဲ့မမာကြီးနဲ့ညောကြီးညောကြီးသဘောကိုမြတ်ကြီးသမာဓိနဲ့ဝိညာဉ်မြတ်ပြီးအောင်ကြီးမြတ်ပြီးအောင်ဒီတိသာဒီသာဒီသာဒီမကြီးကြီးနဲ့ဒီမကြီးကြီးနဲ့ဒီသာရမမမရေကြီးနဲ့ဉာဏ်ကြီးနဲ့သဘောကိုမြတ်ကြီးမြတ်ကြီးဒီမမလေးကြီးဒီပါဒီနေ့ဒီသက်သာဖို့လုံလိုက်နဲ့သဘောကိုမြတ်ပြီးနေတဲ့ညီညီနေတဲ့ညီနေတဲ့ဒီအဒီကတော့ဒီသာဒီသာ မနာနဲ့နော်မအားနဲ့နော်ညတော့လူမသိဘူးတနာလူလည်းတော့မလိုက်ဘူးမထည့်ဘူးနော်ဒါနဲ့မသိတဲ့တခါလေခိုင်ခံကချိန်ကမအားနဲ့မနာနဲ့ဒီတာနှစ်ခုကိုညှိဒီတာဒီတာဒီတာဒီတာချိန်ကပွားပြီးရပြီးပြီးတော့နှစ်ခုကိုမြပြီးအောင်ဒီနှစ်ခုကိုအောင်မြပြီးအောင်ဒီညောင်းဒီညတာနှစ်ခုကိုမြပြီးချိန်ပြီးရပြီးပြီးတာ ညတာညတာညညညညညညတစ်ခုသာသာလေးညပြီးတစ်ခုညပြီးအောင်ပြီးအောင်ပြီးတော့အောင်ပြီးတော့ညပြီးသားပါတစ်ခုညပြီးရှင်နာပါပြီးသားပါညနေကညကဒီဒီလေးနဲ့လုံးနဲ့တစ်ဖက်တစ်ဖက်ကမပေါ့သိသိလေးပါသာသာသိသိလေးပါအတင်းကြမ်းမှပြီးတော့လောက်ပါနဲ့ညနေနဲ့ရှင်နာပါတတိယညင်းပြီးတော့ခွာပြီးတော့နှစ်ဖက်အောင်ပြီးတကယ်နဲ့သိကြပါတကယ်နဲ့သိကြပါတစ်ဖက်ကြီးတစ်လက်ကြီးမပေါ့ဘူးတကယ်နဲ့နှစ်ဖက်ညပြီးတော့သိကြတဲ့ဝေနာနဲ့ နောက်ပြီးတော့ဒီကသမာဓိနဲ့နှစ်ဘက်ကိုပေါင်းနှစ်ဘက်ကိုညာညွန်သတိထားပါသတိထားသတိထားသတိထားဉာဏ်လေးနဲ့ဉာဏ်လေးနဲ့မမှန်ခြင်းမမှန်ခြင်းညာဒီရဒီမတက်တော့ဘူးဒီရဒီမတက်တော့ကြာပါပြီဒီတော့လုံးဝကြည့်ရပြည့်ကြာလာလိမ့်မယ်ဟိုဆင်းရမယ်လို့သောကြရှင်မှာပါသောကြရှင်ကပါခဏမစောနဲ့ခဏမစောနဲ့ဉာဏ်ဉာဏ်သတိကအာဒီကိစ္စဝိဓမ္မလို့အားရတာတော့ စိတ်ကကနာဘက်ကိုမြောက်တော့ပဲနဲ့သရာပညာဇံဘက်ကိုအားသာတော့ချမ်းသာလာပါပြီဥပက္ခရာအတွက်မှမပြီးပါနဲ့မအားပါနဲ့မနာပါနဲ့တော့မယ်လို့တော့ချက်ပြီးတော့ကပါညရမယ်လို့တော့ချက်ပြီးပါညီကျူညီညီညီညီဒီဒီကနဘက်ကိုမြောက်ညီသိပြီးပါပါပြီးတော့ဒီကနော်ပါဒီနော်ရပြီးအောင်ပြီးတော့နှစ်ပတ်မြောက်ပြီးသားဒီသာဒီသာဒီသာအကြောင်းပြနေမလွန်နဲ့မနာနဲ့ဒီသာဒီသာနဘက်ကိုမြောက်ပြီးနဘက်ကိုမြောက်ပြီး ဒီလိုဒီဒီကကျန်တဲ့ဝင်ရတဲ့ဝင်ရပြီးတော့ဒီဒီဒီဒီကဒီဒီကတစ်ခါတစ်ခါမကောင်းဘူးကဒီကပါဒီကပါဒီကဒီကဒီကမမကြီးမမကြီးသဘောပြင်းသဘောပြင်းအဲဒီကနမကောင်းတဲ့အတင်းအာရမမလုံးဘူးအတင်းအာရမဆိုရင်တော့တော့လို့ဆိုပါပါမယ်ဘာသာမဟုတ်ဘူး။ညာကောင်းနေတာမဖြစ်ရလေဘူးတော့မဖြစ်ဘူး။ကြောင်းအတင်းလေးလို့လောဘမဖြစ်ဘူး။ အဲဒီလိုလုပ်လို့လွယ်လို့တော့ဉာဏ်နဲ့ဒီဉာဏ်နဲ့ဥပ္ပိတော့ညီညွတ်ဖို့လေးတွေမဆက်ညီညွတ်ဖို့လေးတွေတတိယမြတ်ဆောင်းလေးတွေဒီကိနှစ်ဖက်အာယုံကိုပြန်ပြန်သိနေုံလေးတွေအောင်ပြည့်နေုံလေးတွေသိတာပါဒီသာပါသနာမတော်နဲ့မလုံးနဲ့မမနီမမနီဒီပဲညောင်းနေတာအောင်နှစ်ဖက်ကိုပြန်ပြန်သိတာသိတာမြတ်တာမြတ်တာဒီကိမြတ်တာမမန္တာမမန္တာမအားနဲ့မနာနဲ့အားနဲ့မနာနဲ့သိကြတဲ့လောကမှာအားနဲ့မနာနဲ့ နာနဲ့ပါပြီးကြပြီးတော့သူစိန်စိန်စိနာညီရောညီဒီမမလေးကြီးကမမလေးကြီးကမမလေးကြီးပါပါမမလေးကြီးပါပါဒီနမကျန်တော့အောင်လုပ်ပါပါပြီဘုရားတရားမလျှော့ပါနဲ့မမလေးကြီးပါပါမမလေးကြီးပါပါတတိထားပါတိထားပါမမလေးတိထားပါတိထားတိထားညီတာညီတာမမလေးညီတာမမလေးညီတာမမလေးညီတာညီမမလေးညီ हमारी रिमली जी ने रिमली जी ने रिमली जी ने रिमली जी ने बीधारा में आने मनाने ममाने जी ममाने जी ममाने नीदा नीदा नीदा नीदी नीयों नी यानी पिन्या चमा को कर दो पुराली पुराली जी नीयों जी जीवी चौबी चौदे नीयों लोगी ग्रीता ग्रीता वा ग्रीता वा ममाने जी वा ममाने जी वा ममानी ममानी ममानी जा ဒီမကင်းကြီးနဲ့ဒီမကင်းကြီးနဲ့ဒီတာရမအားနဲ့မနာနဲ့ကိုယ်လိုကိုယ်စကားလုပ်ပါပါဒီတာဒီတာညီကြီးပါညီချိန်ပါညီချိန်ပါနပညာချိန်ပါနပညာချိန်ပါမအားနဲ့တော့မနာနဲ့တော့မမနစ်ကြည့်ပါတော့သနာမစောနဲ့မလောနဲ့ဉာဏ်နဲ့ပညာသတိကိုစမှတ်ပြီးသိပြီးတော့ချိန်ပါပါချိန်ပါပါချိန်ပါပါမမချိန်ပါပါမမချိန်ပါ ကိုယ်ကိုမနာရမအားနဲ့သောက်စားပြီးကြည့်ပါပါရှင်းပါပါကြည့်ပါပါတိတာပါတိတာပါဒီဒီဒီဒီပါကြီးအမလေးမမလေးကြီးသွားအမလေးကြီးသွားတိတာအမကြီးမမကြီးသွားအမကြီးသွားမမကြီးသွားတိတာဒီမလေးဒီနေ့ဒီမလေးဒီနေ့တိတာရမအားနဲ့မနာနဲ့တိတာရမအားနဲ့မနာနဲ့ဒါနာတိတာတိတာတိမကြီးနေ ဒီမကင်းကြီးနဲ့ဒီဓရမအားနဲ့မနာနဲ့မမလေးမမလေးဒီဒီမိတနာလောလောမလောက်ပါနဲ့မမလေးချင်းမမလေးချင်းမမလေးချင်းမမလေးကြီးကြီးကြီးညာကြီးတစ်ခါကိုညာကြီးတစ်ခါကိုညာကြီးတစ်ခါကိုညာကြီးညာကြီးညောကြီးသူကကြီးညောကြီးလူရာဆွန်နာလေးကျော်ပူရာလေးကြီးဒီဒီလူရာလေးကြီးဒီလူရာလေးကျော်တိတာတိတာတိတာဝတိတာဝမမကြီးမမကြီးမားနဲ့ Salama tole mama nini kwaje kwaje kwawe nyoni kwawe nyoni mida mida mida mida wa nyoni tafanya ni ngiri tara na pago nya ga na pago ngiri ga nya ga nya bi au bi ga na to na pago nya au ga se jara wina ne na bi wa ne mama ni mama ni se na pa nya bi ga de ne nya bi ga bi ga wa bi ga wa bi ni ne bi ga ra ma ne mana ne ni ni ni ga ni ni se ni ni ဒီဘက်ကိုမြတ်ရှင်ရပါဒီကိဒီကိမျိုးချုပ်ဆုံးပြီးပေါ်လာပြီးကြောက်ပြီးပုံစံနဲ့ချုပ်ပြီးလေယောဂအပေါ်ချုပ်ပြီးသားလေညီမလေးတစ်စိတ်ယူပြီးတော့ဒီလေးလုံးလေးမျိုးလေးယူသွားဒီလိုလေးယူပြီးဒီစိတ်မှာစိတ်မှာစိတ်မှာစိတ်မှာဒါနာဒီမှာနှစ်ဖက်မြတ်ပြီးညောင်းအောင်ပြီးပါတတိမြတ်ထားပါဒီမြတ်ထားပါနှစ်ဖက်ကိုတစ်ဖက်တစ်ဖက်မကစီနဲ့ဒီလိုနှစ်ဖက်ညောင်းထားညောင်းထား ဒါနမတော်နဲ့ညာချင်းညာပြီးအောင်ပြီးဒီတဲ့ဝိညာဉ်တို့တကယ်ချင်းမကညာပြီးတာပရိဒါပရိဒါပရိဒါဝါပရိဒါဝါပရိဒါဝါပရိဒါပရိဒါဓမ္မအာနေနောမနာနေနောပရိမကင်းစီနဲ့ပရိမကင်းစီနဲ့ပရိဒါဓမ္မအာနေမနာနေပရိဒါပရိဒါပရိဒါမြပရိဒါနဘက်ခွာမြထားနောနဘက်ကိုမြပြီးထားနောွာပြီးတော့အောင်ပြီးတော့နဘက်ကိုညှို့မြထားနော လေးပြီးနဲ့တတိမလေးပြီးနဲ့မအားနဲ့မနာနဲ့ဒီကကြီးဒီကကြီးပွားပြီးရပြီးဒီတစ်ခဲကြီးတစ်ခဲတစ်ခဲညောကြီးတစ်ခဲကြီးမဟုတ်တစ်ခဲကြီးတစ်ခဲကြီးတစ်ခဲကြီးတစ်ခဲကိုတစ်ခဲကိုမကတ်ပြီးနဲ့ဒီကံပါရင်ကြည့်ပါပြီ